နတ်ဒေါ်လာဇန်14ရက်ခရစ်နှစ်2020ခုနှစ်ဒီဇင်ဘာလ28ရက်တနင်္လာနေ့နနပိုင်း9နာရီနဲ့မိနစ်20တိတိရှိပါပြီဒီနေ့သရုပ်ထာနေ့အဖြစ်အလုပ်ဒီမနပိုင်းအလုပ်ပေးတရားများကိုဟောကြားနာကြားမှာဖြစ်ပါတယ်အဲကြောင့်မနပိုင်းမှာအဲတရားဟောတဲ့ခါကျတော့နည်းနည်း စိတ်ဝင်စားမှုလေးလက်ရှိအောင် ဆိုပြီးတော့ဒီမှတ်စုလေးတွေနှုတ်ကလေးတွေကို ပြပြပြီးတော့မှဟောနေပါတယ်ဒါတော့လိုက်တဲ့မြလူများကလည်းပဲမိမိတို့မှတ်မှတ်သားသားဖြစ်အောင် ရေးစရာမှတ်စရာလေးတွေကိုအစဉ်သက်ပြင်ထားကြပါဒါမှနားထဲကဆိုတာခဏကြားပြီးပျောက်တော့ကိုကိုအထဲမှာရေးကျင်တာမှတ်ကျင်တာလေးချင်းတခါတည်းမှတ်ခဲ့ရတယ်ဒါ တရားဆိုတာတနားကြီးလောက်နာပေမဲ့အကုန်လုံးကြီးမကြံဘူးဒါတော့ကိုသိချင်တာအဲကိုမှတ်ချင်တာလေးတွေတခါတည်းမှတ်ခဲ့ရတယ်အဲ့ဒီတလုံးတလီလေးကလည်းပဲကိုအတွက်တဘွားစာပြုပြင်ပေးသွားတဲ့ဘွားအတိကိုနော်အဲ့ဒါတော့ ပရမတ်နေ့ကစပြီးတော့ခေါင်းစဉ်တည်ထားတာကတော့ပရမတ်ပညာပရမတ်ပညာထဲကနေအောက်ကိုတဖြည်းဖြည်းနဲ့ဆင်းသက်လာတာအခုဆိုလို့ရှိရင်ယုတ်ပရမတ်နံပရမတ်လို့မနေ့ကတော့ကပြောခဲ့ပါတယ်ယုတ်ပရမတ်နံပရမတ်ယုတ်ပရမတ်ဆိုတာယုတ်28ပါးနံပရမတ်ကတော့စိတ်ကိုအကျဉ်းအဖြစ်89အကျဲ120သူနဲ့တွဲဖြစ်တဲ့စေတသိက်က52ပါးဒီနံပရမတ်ကငါအဲစိတ်တစ်ခုအဲစိတ်က89စေတသိက်က52ပါးဒါနံပရမတ်3ပါတယ် ယုတ်က28ပါးဆိုပေမဲ့လည်းပဲတရားထုတ်တဲ့ပုံကိုယ်တွေအတွက်အဲပထမအဓိကကတော့မဟာဗုဒ္ဓကြီး၄ပါးပေါ့ပထဝီအာဘောဒေဇောဝါယောဆိုတဲ့ဓာတ်ကြီး၄ပါးကိုနားလည်သင့်တယ်အဲ့ဒီထက်ပိုပြီးတော့အထကလယုတ်၈ပါးသူနဲ့တွဲဖြစ်တဲ့ယုတ်ယုတ်ကလတစ်ခုယုတ်ယုတ်ကလတစ်ခုဖြစ်ရင်တွဲတွဲပြီးတော့ပါသွားတဲ့နောက်ထပ်၄ပါးရှိသေးတယ်သူကတော့မဟာဗုဒ္ဓကြီး၄ပါးအမာခံပေါ်မှာလာပြီးတော့မှီရလို့သူကတော့ဥပါဒာယုတ် လို့ခေါ်တယ်ဥပါဒာယုတ်ဆိုတာအမိယုတ်ပေါ့နော်မဟာဘုတ်ကတော့အမိခံရတာကျန်တဲ့ယုတ်ကလေးတွေကသူတို့ပုံမှာလာလာပြီးတော့ဆင့်ပြီးတော့အမိပြုကြရတယ်ဒါကြောင့်မလို့သူ့ကိုလာအမိပြုတဲ့ယုတ်က၄ပါးစုစုပေါင်း၈ပါးလောက်ဆိုရင်တရားထုတ်တဲ့ပုဂ္ဂိုလ်များယုတ်တရားနဲ့ပတ်သက်လို့ဒါဟောဒါလောက်နားလည်ရင်မဆိုးတော့ဘူးတဲ့အခြေခံအဖြစ်လုံလောက်ပြီလို့ဆိုကြပါစို့မြတ်စွာဘုရားဟောထားတာလေးတစ်ခုလည်းရှိပါတယ်တာဝကာဟိ စတုဏမာဝုဒနဲ့ဧကရေတမတ္တမေဝတမ္မတိတ်တဝအရတ္တံဘာပုနာတိတာဝကတို့ဆိုတာမြတ်စွာဘုရားမှာတပါးပေါ့နော်တာဝကဆိုတာကတော့အဲရှင်သာရိပုတ္တရာလိုပုဂ္ဂိုလ်မျိုးကြီးတွေတော့မပါဘူးပေါ့လေသူတို့ကညံကြီးတော့အကုန်လုံးတာမန်ယောတာမန်တာဝကတာမန်တပည့်တွေဆိုတာတဲ့မြတ်စွာဘုရားတပည့်သားတာဝကတွေဆိုတာရုပ်တွေအကုန်လုံးကြီးကိုသုံးသက်ဆင်ခြင်ပြီးတော့နှလုံးသွင်းရှုမှမဟုတ်ပါဘူးတဲ့မဟာဗုဒ္ဓကြီး၄ပါးတည်းကတပါးပါးလောက်ကိုနော်ခံခံမာမာ အားထားပြီးတော့ရှုမှတ်နိုင်ရင်တောင်မှပဲရုပ်သဘောတရားနားလည်သွားပါတယ်တဲ့နော်။ဘာဖြစ်လို့လဲဆိုရင်ရုပ်ဆိုတဲ့သဘောတရားကဖောက်ပြန်တယ်။နောက်ရုပ်ဆိုတာလည်းပဲသင်္ခါရတရားဖြစ်ပြီးရင်ပြရတယ်။ဒါတော့ဖောက်ပြန်တဲ့သဘောဖြစ်ဖြစ်တဲ့သဘောကိုနားလည်ရင်ကျန်တဲ့ရုပ်တွေကလည်းပဲသူ့ဘာသာသူနော်တနွယ်ငယ်ဒဇင်ပါအဲ့ဒါလိုဘာပါသွားပါတယ်။ဒါတော့ရုပ်တွေရှိသမျှအကုန်လုံးလိုက်ပြီးတော့ဒဇမကြံဆင်ခြင်သုံးသပ်ရှုမှတ်နေဖို့မဟုတ်ဘူး။ မိမိတို့နိုင်ရနိုင်ရကျွမ်းကျင်ရအာတန်ရသဘောကြရကိုဆင်ကျင်လို့ရှင်လည်းပဲတဲ့ဉာဏ်တဲ့ရုပ်တွေကိုသဘောပေါက်လာပါတယ်တဲ့နော်ဒါကြောင့်မနေ့ကတော့ကတော့ဒီရုပ်ပရမတ်နာမ်ပရမတ်ဒီနေရာလေးကိုစထားခဲ့ပြီးပြီစထားခဲ့တော့ဒီနေ့တော့အဲ့ဒါလေးကနေဆက်ပြီးတော့အောက်ကိုသွားကြမယ်နော်ဒါတော့နေ့ကရုပ်ပရမတ်နာမ်ပရမတ်လို့ဒါလေးကိုခေါင်းစဉ်တည်ခဲ့ပြီးပြီခေါင်းစဉ်တည်တော့ ရုပ်ပရမတ်ထဲမှာအဲရုပ်ကတော့အဲ့ဒီ28ပါးရှိတယ်ရုပ်ပရမတ်အားလုံးအနေနဲ့အဲ့ဒီထဲမှာ28ပါးလုံးမလိုဘူးတဲ့နော်ရုပ်ကလတ်8ပါးလောက်ကိုလေ့လာမိရင်ဒါတော်တော်လေးလုံလောက်တဲ့အနေထားရှိတယ်နော်အထကလတ်ရုပ်လို့လည်းခေါ်ပါတယ်အထဆိုတာ8ပါးကလတ်ကပေါင်းစုထားတယ်နော်သူတို့8ပါးကအများရန်တွဲပြီးတော့ပေါင်းဖြစ်ကြတယ်ခွဲလို့မရဘူးအဓိကတော့မဟာဘုတ်ကြီး၄ပါးဖြစ်တာပဲသို့တော့နောက်ထပ်၄ပါးကအလိုလိုနေနေမဟာဘုတ်၄ပါးစုမိရင်ကျန်တဲ့၄ပါးကအလိုလိုကတ်ပါသွားပြန်ရော ဥပမာလူကနေရောင်ကိုသွားလိုက်တယ်ဆိုရင်နေရောင်ထွက်လိုက်တာနဲ့အရစ်ကမပါဘူးလားပါပါတယ်ခင်ဗျာပါတယ်အဲ့ဒီလိုမျိုးပဲမဟာဘုတ်ရဲ့လို့၄ပါးစုမိရင်ကျန်တဲ့၄ပါးကအလိုလိုကပ်ပါသွားတာမျိုးအဲ့ဒါကြောင့်မလို့သူ့ကိုသူတို့၄ပါး၄ပါးစီတွဲပြီးတော့အထကလပ်ယုတ်ကလာပဆိုတာပေါင်းစည်းထားတာနော်ဒီနေ့ကလပ်ကလပ်လို့လည်းသုံးကြပါတယ်နော်ဒါတော့အဲ့ဒီအတန်းတစ်ခါစင်စင်မှာပဲပါဠိမှာကလာပဆိုတာအပေါင်းအစည်းနော်စုစည်းထားတာလေးတစ်ခု အဲ့ဒါကိုကလပ်လို့ခေါ်ပါတယ်ဒါကြောင့်တင်းဂျိုများတင်တဲ့ပုဂ္ဂိုလ်ကြတော့ကလပ်ဘယ်နှစီးလဲဆိုပြီးတော့သူအဲ့လိုရေတွက်ကြပါတယ်အဲ့တော့ကလပ်စီးတွေဖွဲ့တဲ့အခါမှာသူကဟောဒီ၈ပါးရဲ့အခြေခံအဲ့ဒီ၈ပါးပြီးမှနောက်ထပ်အားတွေလာလာပြီးတော့သူ့ပေါ်ဆက်နာเนาะဒါတော့အဲ့ဒီအထက်ကလယုတ်ကမူရင်း base ပေါ့ကျန်တာတွေကတော့ဥပမာဇီဝိတလို့ခေါ်တဲ့အသက်ယုတ်တွေစကုလို့ခေါ်တဲ့စကုပတာရတွေကနောက်နောက်မှလာလာပြီးတော့သူ့ပေါ်လာပေါင်းကြရတာเนาะဒါတော့သူကအခြေခံ ကလတ်ရုပ်၈ပါးအဲ့ဒီအခြေခံဖြစ်တဲ့အတွက်ကြောင့်မလို့သူကိုတော့နားလည်သင့်တယ်တဲ့ဒါတော့ကောင်းပြီအဲစိတ်က89စေတသိက်က52ပါးဓာတ်တွေထားလိုက်တော့เนาะရုပ်ကိုပဲအရင်ပြောကြမယ်ရုပ်ပိုင်းဆိုင်ရာရုပ်ပိုင်းကိုအဓိကထားရှင်းခြင်းလို့အဲ့ဒါတော့မနေ့ကဒီနေရာလေးပြီးတော့ဒီနေ့တော့ဟောဒီပရမတ်ပညာကိုတနည်းနားလည်ပုံလေးပေါ့เนาะအဲ့ဒါလေးကိုသွားကြအောင်ဆိုဒါတော့ပရမတ်ပညာဆိုတဲ့အသုံးအနှုန်းလေးတွေကိုနားလည် အဲနားကလည်းကြားကြားဘူးတယ်နော်အတိတ်ပဲလည်းတကယ်သိသွားအောင်လို့ဒါတော့ကောင်းပြီဒီနေ့တနည်းဆိုတဲ့အားလေးကနေဒီအပက်ကလေးပထမဖတ်ပေးပါအောင်များစာတော်မိုးမိုးထွေးကနေပြီးတော့တနည်းဆိုပြီးတော့တနည်းပညာတိပြောင်းလဲတတ်၏ပရမတ်တိမပြောင်းလဲတတ်ဥပမာတစ်ပင်မှတစ်တုံးတိုင်းပြင်းဇပွဲချင်းချောင်း စသည်အစစ်စင်ပြောင်းလဲတတ်၏သို့သောတစ်သား၌ရှိသောမာကျောသောပထဝီဓာတ်တွေကပြောင်းလဲမသွားပေရှိမြဲရှိလျက်ပင်ဟုတ်ပြီအဲ့ဒါလေးခဏထားပညာသည်ဘာလို့တတ်တယ်လဲပြောင်းလဲတတ်ပါလေဖေ။ပရမတ်ကတော့မပြောင်းလဲတတ်ပါဖေ။မပြောင်းလဲတတ်ဘူးတဲ့။ပညာကငကိုကတလို့ရှိတာမဟုတ်ဘူး။နော်။နာမည် အားဖြင့်ဒီဒီလိုဆိုရင်ဒါခေါ်ဒီလိုဆိုရင်ဒါခေါ်ဆိုပြီးတော့အဆင့်ဆက်နာမည်ပေးထားတာဒါတော့သူကငကိုတော့ကဒီလိုမရှိတော့မရှိတဲ့အရာကတခြားပုံစံပြောင်းသွားရင်ပထမမူရနံပါတ်1ကရှိသေးလားမရှိတော့ပါဗျာမရှိတော့ဘူးဒါပြောင်းသွားပြီဒါဒုတိယကနေတတိယတတိယကနေစတုတ္ထအဆင့်ဆင့်ပြောင်းနိုင်တယ်ပြောင်းတိုင်းပြောင်းတိုင်းနာမည်ကပြောင်းပြောင်းသွားတာပဲเนาะအခုပရမတ်ကြတော့အဲ့ဒါလိုမဟုတ်ဘူးတဲ့သူတို့တွေအပေါ်ပိုင်းဆိုင်ရာပြည့်ညတ်တွေပြောင်းပေမဲ့ပရမတ်ကတော့အောက်မှာ ဒီပရမတ်သဘောတရားကရှိမြဲရှိရပဲနော်ဒါကြောင့်မလို့ဒီနေ့စကလုံးလေးတွေမှတ်ရမှာကပညာသည်ပြောင်းလဲတတ်ဤပရမတ်သည်မပြောင်းလဲတတ်နော်ပါတယ်လေပညာသည်ပြောင်းလဲတတ်ဤပရမတ်သည်မပြောင်းလဲတတ်ဟုတ်ပြီဒါလေးကိုအရေးခံရှင်းကြစို့ဥပမာမှာပြထားတယ်လွယ်လွယ်နားလည်လွယ်အောင်လုပ်ပါဥပမာတစ်ပင်ကြီးတစ်ပင်ပေါက်နေတယ်နော်တစ်ပင်ကြီးကြီးကြီးပဲဒါတော့အဲ့ဒီတစ်ပင်ကြီးကိုလင်းညှို့ထိုးအဲ့ဒါဘာလဲလို့မေးရင် တစ်ပင်ပါဗျာကင်တစ်ပင်ဒါတော့တစ်ပင်ကြီးကကောင်းတဲ့ခါကျတော့ကင်ကွာလှဲလိုက်ကြဆိုဟေ့တို့နော်ဒီတစ်ပင်ကြီးကြီးပြီဆိုပြီးတော့မှကင်လှဲလိုက်တယ်အကင်ခစ်တွေဖြတ်ပြီးတော့မှအတုံးဖြောင်းပြောင်းပြီးထားလိုက်တယ်အဲ့ဒါကြီးကြတော့တစ်တုံးလို့ခေါ်ပါတယ်ဗျာတစ်ပင်ခေါ်သေးလားမခေါ်တော့ပါဗျာခေါ်တော့ဘူးတွေ့လားစောစောကဘာလို့ခေါ်လဲတစ်ပင်ပါဗျာအခုကြတော့ တစ်တုံးပါဗျာတစ်တုံးဖြစ်သွားပြီကဲအဲ့ဒီတစ်တုံးကြီးကိုဟာအရှိကြီးပဲကွာတိုင်ကြီးလှုပ်လိုက်ကြဆိုဆိုပဲအဲ့ဒါကိုလွှတ်စင်ပေါ်တင်ထည့်ပြီးတော့မှတိုင်ကြီးဖြောင်းမြုံကြီးဆွဲလိုက်တယ်ကဲတခါစောစောဖြောင်းမြုံကြီးရတဲ့တစ်တုံးပဲအခုတိုင်ပုံသဏ္ဍာန်လေးမြောက်နေပါလေလို့ခွဲလိုက်တော့ဘာဖြစ်သွားပြန်ပြီလဲတခါတိုင်ဖြစ်သွားပါလေတိုင်ဖြစ်သွားပြန်ပြီကဲနော်ဒါတော့ထားပါတော့အဲ့ဒီတိုင်ကိုပဲဟာပိုးတယ်ကွာဒါတော့ပြင်ဆွဲမယ်ဆိုတော့နောက်ထပ်ပြင်အုပ်ကြီးတခါတည်းအချက်လိုက်အချက်လိုက်ဆွဲလိုက်တယ်။ နော်အဲ့ဒီကြမ်းတဲ့အဖြောင်ပြောင်ကြီးတစ်ခုကိုဆွဲလိုက်တော့ပြင်အုပ်ကြီးဖြစ်သွားရောနောက်ထပ်အခေါ်ကဘာဖြစ်သွားပြန်ပြီလဲပြင်လို့ခေါ်ပြန်ပါတယ်ပြင်လို့ခေါ်တယ်တဲ့တိုင်လို့ခေါ်သေးလားမခေါ်တော့ပါဖေခေါ်တော့ဘူးတခါပျောက်သွားတာအဲ့ဒီပြင်တွေကွာထူထူကြီးတွေလှတယ်ဟေးအချက်ကြီးတွေကြီးကြီးပဲဘေပြင်ကြီးတွေဆိုပြီးတော့နောက်ထပ်နော်ပရိဘောဂဆန်ကနေဝယ်သွားပြီးတော့ဇပွဲကလက်ထန်လှုပ်ပလိုက်တာကဲဇပွဲကြီးလှုပ်လိုက်တယ်ဆိုပါစို့ဘာဖြစ်သွားပြန်ပြီလဲတခါဇပွဲဖြစ်သွားပါတယ်ဖေဇပွဲဖြစ်ကြနာမည်တွေကပြောင်းပြောင်းမသွားဘူးလား ပြောင်းပါတယ်ခင်ဗျာပြောင်းသွားတယ်အဲ့ဒီမှာကြည့်လိုက်မယ်ဆိုရင်နော်နာမည်တွေမကဘူးဒါကအကျမ်းပြင်းတာပြောတာတစ်ပင်တုံးကတစ်ပင်ရဲ့ပုံပန်းတရံဆိုတော့ဟောတစ်ပင်ရဲ့ပုံပန်းတရံကိုဂိုင်းနေခက်တဲ့ဖြတ်ချပြလိုက်တော့တစ်တုံးလည်းဖြစ်ရောနော်ပုံတရံလည်းပြောင်းမသွားဘူးလားပြောင်းပါတယ်ခင်ဗျာဟောတန်တန်ကြီးလည်းပြောင်းတယ်နာမည်ကလည်းမပြောင်းဘူးလားပြောင်းပါတယ်ခင်ဗျာပြောင်းတာပဲပုံတရံလည်းပြောင်းနာမည်လည်းပြောင်းနော်တခါတန်ရောက်တော့လဲဒါတန်ကြီးခွဲချလိုက်တော့ ပုံတရံကလည်းတိုင်ကြီးဖြစ်သွားပြီဒါတော့တန်တန်ပညာကြီးပြောင်းမသွားဘူးလားပြောင်းပါတယ်ဗျာနာမည်လည်းပြောင်းသွားတယ်တစ်တုံးလို့မခေါ်တော့ဘူးဘာလို့ခေါ်လဲတိုင်လို့ခေါ်ပါတယ်တိုင်လို့ခေါ်တယ်တိုင်ကိုတစ်ခါပြင်ဆွဲပြင်ခွက်လိုက်တော့နော်ပြင်ပုံတရံလည်းဖြစ်သွားပြန်ရောတစ်ခါတစ်ခါစောစောတိုင်ကြီးကပုံတရံပြောင်းမသွားဘူးလားပြောက်ပါတယ်ဗျာပြောက်သွားတယ်ပြီးတော့နာမည်လည်းပဲပြောင်းသွားတယ်နာမည်ကဘာဖြစ်သွားပြီလဲခု ပြင်လို့ခေါ်ပါပြင်လို့ဖြစ်သွားပြီတွေ့လားနာမည်လည်းပြောင်းပုံလည်းပြောင်းအဲ့လိုပုံသဏ္ဍာန်တွေပြောင်းနောက်တော့တခါဇပွဲလွတ်လိုက်တယ်ကဲဟောဇပွဲကြီးဖြစ်သွားပြီဗျာပုံသဏ္ဍာန်ကြီးပြောင်းမသွားဘူးလားပြောင်းပါတယ်ဗျာစောစောကပြင်ဆိုတဲ့တန်ထာနာပညာကြီးပြောင်းမသွားဘူးလားခုကဲပြောက်သွားပါတယ်ဗျာကဲတန်ထန်ဆိုတဲ့ပြင်ဆိုတဲ့ပုံသဏ္ဍာန်ကြီးလည်းပြောင်းပြင်ဆိုတဲ့နာမည်လည်းပြောက်ပြီးတော့နောက်ထပ်အခုဇပွဲဆိုတဲ့ပုံသဏ္ဍာန်ရောက်နာမည်ကလည်းဇပွဲတဲ့ကဲ နော်အဲ့လိုပြောင်းပြောင်းသွားတယ်နောက်ဆုံးကြတော့ကဇပွဲကြီးကအိုဟောင်းရွန်က6တော့ကြီးလည်းကျိုးပါပြီကွာသုံးလည်းမကောင်းတော့ပါဘူးထင်းဆက်လိုက်ကြစို့ကဲနော်ထင်းဆက်လိုက်တော့ခုဘာဖြစ်သွားပြီလဲထင်းချောင်းထင်းချောင်းကြီးဖြစ်ပြီဇပွဲကြီးရှိသေးလားမရှိတော့ပါဗျာမရှိဘူးအကုန်လုံးခွဲထုကြည့်ပြီးတော့မှမိဖို့ပို့လိုက်ပြီထင်းချောင်းဖြစ်သွားပြီကဲစောစောကဇပွဲဆိုတဲ့ပုံစံလည်းမရှိတော့ဘူးနာမည်လည်းမခေါ်တော့ဘူးဒီထင်းချောင်းဖြစ်မှာတော့ဘသူကဇပွဲခေါ်သေးလဲလို့ နော်မခေါ်တော့ပါဗျာအဲမခေါ်တော့ဘူးဒါတော့ကဲထင်းချောင်းကြီးမိရှို့လိုက်ကြသူဗျာကဲဘာဖြစ်သွားပြီလဲကဲပြာဖြစ်သွားပါပြီပြာဖြစ်သွားပြီထင်းချောင်းကြံသေးလားမကြံတော့ပါဗျာမကြံတော့ကန်ကြည်စမ်းအစင်းစင်းအစင်းစင်းပြောင်းလဲသွားတယ်တက်တုံးကနေနောက်ဆုံးပြာဖြစ်ပြီဆိုကြပါစို့ဗျာကဲဒါတော့ပညာဟာ တကယ်မရှိတဲ့အတွက်ကြောင့်မလို့တက်ပင်ဆိုတာလည်းတကယ်မရှိတော့ပျောက်သွားတယ်ပုံသဏ္ဍာန်လည်းပျောက်တက်တုံးဆိုတာလည်းပုံသဏ္ဍာန်ပျောက်နာမည်ပျောက်တိုင်းဆိုတာနာမည်ပျောက်နော်ပုံသဏ္ဍာန်ပျောက်နောက်ပြင်ဖြစ်ပြင်အားနေနောက်ထပ်ဇပွဲဖြစ်ဇပွဲနေထင်းချောင်းထင်းချောင်းနေပြာဖြစ်တယ်အစင်းစင်းအစင်းစင်းပြောင်းပြောင်းပြောင်းပြီးတော့နာမည်လည်းပြောင်းတယ်ပုံသဏ္ဍာန်လည်းပြောင်းတယ်ဘာဖြစ်လို့ပြောင်းတယ်လဲပညာတည်မို့ပါပညာတကယ်မရှိတဲ့တရားမို့ကံကောင်းပြီတကယ်ရှိတဲ့တရားကြတော့လိုက်ဆက်လိုက်ကြစို့တက်တုံးမှာကြည့်မယ်ဆိုရင်တက်ဒီ တက်တုံးတက်ပင်ကနေပြီးတော့ထင်းကြောင်ထိပဲစမ်းကြည့်လိုက်ပါစို့ဗျာနော်သူတို့တွေပြောင်းမယ်မဲ့တက်ပင်မှာလည်းပဲကင်ကြည့်ရင်မာရတက်ကနော်ညံထဲမှာမထင်ဘူးလားထင်ပါတယ်ဗျာထင်တာပေါ့ဒီမှာဒါတက်သားလေးပဲတက်သားလေးကင်ကြည့်တော့မားနေတာပဲဒါအဲ့ဒီမာရတက်ကလေးကရှိနေတာပဲဒါတော့တက်ပင်ကြီးတော့ကင်ကြည့်မာတာမရှိဘူးလားရှိပါတယ်ဗျာတက်တုံးဖြစ်တော့လဲမာရစ်ပဲမာရစ်ပဲနော်ကဲတိုင်ပြောင်းသွားတော့လဲမာရစ်မာရစ်ပဲ နော်ပြင်ဖြစ်တယ်ဇပွဲဖြစ်တယ်ထင်းချောင်းဖြစ်တယ်ကင်ကြည့်ရင်မှားပါတယ်ဗျာမှားရစ်ပဲနော်ဒါတော့ဒီတက်ပင်တို့တက်တုံးတို့တိုင်တို့ပြင်းတို့ဇပွဲတို့ထင်းချောင်းတို့ဆိုတာကြီးကိုပထဝီတော့မမှတ်နဲ့အဲ့ဒီထက်မှာကိန်းနေသောရှိနေသောတကယ်မာကျောတတ္တိကလေးကိုပထဝီလို့ခေါ်တာအဲ့ဒီမာကျောတတ္တိကလေးကတော့အပေါ်ယံပိုင်းနော်တက်ပင်တက်တုံးနေတိုင်နေပြင်းနေဇပွဲတွေထင်းချောင်းတွေပြောင်းပေမဲ့မာကျောတတ္တိကလေးကပြောင်းပြောင်းပြောင်းသွားရလားကဲလိုက်ပြီးတော့ မပြောင်းလဲပါဗျာမပြောင်းဘူးအဲ့ဒါကိုရှိနေတယ်လို့ပြောတာ तू ကတော့ပြောင်းတာမရှိဘူးနောက်ဆုံးကင်မီရှို့မီရှို့ပြီးတော့ပြာလေးဖြစ်ပြီးညက်ညက်ကလေးနေပြီးသွားကင်ကြည့်လိုက်ညက်တဲ့ဟိုပထဝီပထဝီဓာတ်သဘောအဲနုညံပထဝီခေါ်တယ်အဲ့ဒါကြဘာပထဝီလဲနုညံပထဝီဓာတ်အဲနုညံပထဝီဓာတ်တဲ့ဒါကြောင့်အဲ့ဒီပြာဖြစ်တာတော့မှ तू ကရှိတော့မယ်ပြာဖြစ်လောက်ကမြပြာနဲ့ပေါ်ပြောင်းပြီးတော့မြေကြီးဖြစ်ပြီးတဲ့ပြာကင်မြေကြီးတဲ့လည်းပဲမရှိဘူးလား ရှိပါတယ်ဗျာအဲပရမတ်ဆိုတာကအပေါ်ယံပြဉ္ညတ်ဒေတာလေးအကုန်ပြောင်းပြောင်းပြောင်းပြောင်းသွားပြီမြတ်သူဓာတ်ကတော့တဘာဝတော့ဘယ်တော့မှစွန့်မသွားဘူးမပြောက်ဘူးဒါကြောင့်မလို့ပရမတ်ဆိုတာပျောက်ရုပ်ထုံးစံမရှိဘူးဘာဖြစ်လို့လဲသူ့မှာအကောင်အထက်အလုံးရချိန်တိုစရာပျောက်စရာပြစ်စရာမရှိဘူးသူကဓာတ်တတ္တိဖြစ်နေတာအပေါ်ယံနေတာပြောင်းသွားတာဒါကြောင့်ပြဉ္ညတ်သည်ပြောင်းလဲတတ်၏ပရမတ်သည်မပြောင်းလဲတတ်ပါနားလည်ပြီနော်မှန်ပါဗျာအဲကောင်းပြီဒါတော့အောက်ကမဟာဘူကြီးလေးပါဆိုတာကိုသွားကြစို့ မာဘူးကြီးလေးပါတော့အကျယ်မပြောပါဘူးညလည်းပြောပြီးသားဆိုတော့သဘောလေးလောက်ပဲထည့်ထားပါတယ်ဒါတော့ဒီမှာနော်နည်းနည်းလေးတော့မမထွေးအဲ့ဒါလေးလေးခုဖတ်ပေးပါဗျာသိရအောင်ဓာတ်ကြီးလေးပါမဟာဘုတ်လေးပါပထဝီဓာတ်မာသောသဘောပြော့သောသဘောရှိ၏အာဘောဓာတ်ဖွဲ့စည်းသဘောယိုစည်းသောသဘောရှိ၏ ဧဇောဓာပူသောသဘောဧသောသဘောရှိ၏ဝါယောဓာထောက်ကန်သောသဘောလှုပ်ရှားသောသဘောရှိ၏အဲအဲ့ဒါလေးပဲထားအောင်နော်မနေ့ညကတော်တော်ပြောပြီးပြီဆိုတော့မနေ့ညလည်းတရားနာပါမှာပါဒါကြောင့်အားအဲ့ဒါကိုတော့အများကြီးမပြောတော့ဘူးအဓိကလေးပဲပြောတော့မယ်အဓိကစကလုံးရဲ့ဟိုလွယ်လွယ်လေးမှတ်လို့ရအောင်လို့ဘထဝီဓာတ်ဆိုတဲ့သဘောမှာဓာတ်နော်ဒါတော့တကက်မြေကြီးမှာမာတဲ့ဟာကြီးတွေကဘထဝီပဲထား ဓာတ်ကသဘောဒါတော့မလို့သဘောကိုထည့်ရတယ်ဓာတ်ကဘာဖြစ်သွားပြီလဲဓာတ်ကမပြောင်းလဲတဲ့သဘောပဲထားဓာတ်ကဘာလဲသဘောပါဗျာအဲပထဝီဆိုတာကတော့မြေကြီးပဲထားကဲဒါတော့မြေကြီးလို့မာတဲ့အရာတွေမှာမာကြောတဲ့သဘောလေးရှိတယ်အဲ့ဒါတော့အဲ့ဒီသဘောလေးကိုဉာဏ်နဲ့တွေ့ရမှာဝိပဿနာအထုတ်တဲ့ပုံကိုယ်တွေဆိုတော့အဲ့ဒီလိုမျိုးသဘောလေးကိုဉာဏ်ထဲမှာပေါ်လွင်အောင်အာယုံပြုရတယ်ဆင်ခြင်ရတယ်စဉ်းစားရတယ်ရှုမှတ်ရတယ်ဒါကြောင့်မလို့သူကနော် မာရာကပထဝီနော်အဲ့ဒီဒီမာရာရဲ့တဘာဝလေးကဓာတ်နော်ပြော့တာကပထဝီနော်အဲ့ဒီထက်မှာပြော့သဘောလေးကဓာတ်ဒါကြောင့်မလို့မာသောသဘောမာရာကပထဝီသဘောကဓာတ်ပြော့သောသဘောပြော့တာကပထဝီနော်သဘောကဓာတ်ဒါကြောင့်မလို့ဓာတ်လို့တော့ဒီမှာမာသောသဘောပြော့သောသဘောဒီလိုလေးခွဲရတယ်အဓိကသိရမှာဟောတာပဲသဘောပဲဘာလို့သိရမှာလဲ သဘောပါဗျာသဘောကိုသိရမယ်သဘောကဘဲကလာတယ်လို့ဆိုဓာတ်ကလာတာဘဲကလာပါလဲဓာတ်ကလာတာပါဗျာအဲ့ဒါလို့ဓာတ်လို့သုံးရင်ဘယ်တော့မှနော်မျက်လုံးနဲ့မြင်လို့ရမရပါလက်နဲ့ကင်လို့မရပါ နော်ခြင်လို့တွဲလို့မရပါ တိုင်းလို့တားလို့မရပါမိမိတို့ရဲ့ဉာဏ်မှသာလျင်မြင်လို့သိလို့ရတယ်ဉာဏ်မျက်စိနဲ့ပဲကြည့်လို့ရတယ်ဉာဏ်နဲ့ပဲနားလည်လို့ရတယ်ဒါရှိတယ်ဆိုတာဒါကြောင့်မလို့ဒီဘက်ထရီကမာတယ် ဓာတ်ကသဘောမားတဲ့သဘောမားတဲ့အရာတွေမှာအမြဲတမ်းဒီဓာတ်သဘောလေးရှိတယ်အဲ့ဒါကမိမိကထိဒီလိုလက်နဲ့ကင်တွယ်ကြည့်ရင်အော်ဒီထက်မှာဟာနော် မာရတဓာတ်တတိတွေကိန်းနေတယ်ရှိနေတယ်ဒါကြောင့်မလို့ဒါလည်းဒီလိုကင်တွယ်ကြည့်တဲ့အခါမှာနော်တောင့်တင်းတောင့်ခံနေတဲ့နော်ကြက်လက်နေတဲ့သဘောကြီးကိုလက်ကနေစမ်းမိတယ်ဒါပေမဲ့လူကတော့ထားပါတော့ဒီမှာဒုတ်ချောင်းလေးကင်နေဒုတ်ချောင်းလေးကင်လူကစိတ်ကတော့ဒုတ်ကြီးပဲတည်တာဒါတော့ဒီအသားတုံးလေးအချောင်းလေးကပြင်းညက် ကင်ကြည့်လို့မှမိမိရဲ့စိတ်အာရုံနဲ့မှဟောဒီဒုတ်တယ်မဟုတ်ဘဲနဲ့ဒုတ်ထက်မှကိန်းနေတော့ဒုတ်ချောင်းလေးမှကိန်းနေတော့မာကျော်သဘောလေးကိုညံနဲ့မှမိလိုက်တာသိလိုက်တာကသဘောဒါတော့အဲ့ဒီသဘောကညံနဲ့မှပဲသိလို့ရတယ်ဓမ္မသာလျင်ဟောဒီဒုတ်ချောင်းဆိုတဲ့ပညာသစ္စာဆိုတဲ့ပညာကနေကွာပြီးတော့ထဝီဆိုတဲ့သဘောလေးကိုရောက်သွားတာဒါတော့မာရာပထဝီသဘောကဓာတ်ပြော့တာပထဝီသဘောကဓာတ်မာသောသဘော ပျော်သောသဘောဒါကိုပါဠိလိုတစ်လုံးနဲ့သုံးတယ်ပထဝီဓာတ်ဘာဓာတ်တယ်လဲပထဝီဓာတ်ပါဗျာပထဝီဓာတ်ဒါကြောင့်စောစောကပြောပြီလေတက်တုံးတက်သားကြီးတွေဘွာတော့ကတော့မာတာပေါ့ဇပွဲကြီးတွေဒီထင်းကြောင်တွေဒီမာတော့မဲ့နောက်ကြတော့သူ့ကိုမိရှုလိုက်လို့ပြာဖြစ်သွားတော့ gain ဘာကြမ်းခဲ့လဲဘာဘာဓာတ်ဘာပထဝီနုညံပထဝီနုညံပထဝီပြော့ညံเนาะနုညံနဲ့ပထဝီပြောင်းသွားတယ်ဒါတော့ပထဝီမှာမာတော်လည်းပထဝီပဲ ပြော့တော့လည်းပထဝီပဲဒါတော့ပထဝီကဓာတ်ကသဘာဝကမစွန့်သွားဘူးသူ့ရဲ့နာမည်တွေပဲတက်တုံးနေတက်သားတွေတိုင်နေပြင်းနေထင်းချောင်းတွေဖြစ်ဖြစ်ပြောင်းသွားတာဒါကြောင့်ပညာဆိုတာကတကယ်ရှိတာမဟုတ်ဘူးခေါ်လို့ရအောင်လို့လှုပ်ထားတော့မူရင်းကတည်းလို့မရှိဘူးတကယ်တက်သားမှာတက်ပင်ကြီးမှာတကယ်ရှိနေတာကဘာဓာတ်တွေရှိလွန်ကဲနေတယ်လဲဆိုရင်ပထဝီဓာတ်တွေလွန်ကဲတယ်ဘာဓာတ်လွန်ကဲလဲပထဝီဓာတ်တွေလွန်ကဲတာပထဝီဓာတ်လွန်ကဲတယ်ကျန်တဲ့ဓာတ်တွေကငုံနေတယ်နော်ကျန်တဲ့ဓာတ်တွေကမရှိတာမဟုတ်ဘူးငုံနေတာဥပမာ ဒီဓာတ်ငုတ်တယ်ဆိုတာကိုပြောမယ်ဆိုရင်ကံကောင်းပြီဟောဒီတက်သားအဆိုကြီးဟောဒီတက်သားအဆိုကြီးမှာအဲတက်သားเจ้าကြီးမှာလဲကာစကြည့်လိုက်ရင်အဲ့ဒီမှာအဆိုဓာတ်တတ္တိတွေမရှိဘူးလားရှိပါတယ်ခင်ဗျာရှိတာပေါ့ဒါအဘောရဲ့တတ္တိပဲအထက်မှာအဆိုဟိုဟိုပွားဆိုင်နေတဲ့ဟာလေးတွေဆိုဆိုဖတ်ဖတ်ဖြစ်နေတဲ့ဓာတ်ကဒါအဘောပဲကံကောင်းပြီအဲ့ဒီတက်သားเจ้าနှစ်ချောင်းကိုဖြတ်နှစ်ချောင်းကိုပွတ်တိုက်ဘာဖြစ်လာမီးပွင့်လာနေမှာအဲမီးပွင့်လာတော့ကံဘာပေါ်လာလဲ တေဇောဓာတ်ပါဗျာတေဇောဓာတ်ပေါ်လာတာပဲဒါမျိုးเนาะအဲ့တော့အဲ့ဒီဓာတ်တွေဟာတခုเนาะအကုန်လုံးတော့မပေါ်တာဘူးပေါ့အခုတာမန်ကြည့်လို့ရှိရင်ပထဝီဓာတ်ကလွန်ကဲနေတယ်အာဘောတို့တေဇောတို့စသဖြင့်ဝါယောတို့ကငုံနေတယ်ဒါတော့တေဇောပေါ်ခြင်းပွတ်ကြည့်လိုက်ဟောတက်သားတဲ့အဘူဓာတ်ထွက်လာလိမ့်မယ်အာဘောပေါ်ခြင်းမှာခွဲကြည့်လိုက်ထင်ကြောင်ကြီးအဆူကြီးထွက်လာလိမ့်မယ်เนาะဒါတွေကသူ့ရဲ့ဓာတ်တွေငုံနေတယ်လို့ခေါ်တယ် ဒါတော့ဒီနေရာမှာကတော့နော်ထင်ရှားတာကိုသာလျှင်ဦးစားပေးပြီးတော့ပြောခြင်းဖြစ်တယ်ကျန်တဲ့ဓာတ်သုံးပါးလည်းရှိရပဲလို့မှတ်ပါဒါကြောင့်ပထဝီဆိုတာမာတဲ့သဘောပြော့တဲ့သဘောဒါကိုပထဝီလို့ခေါ်တယ်အတုံးအခဲကြီးကိုခေါ်တာမဟုတ်ပါနောက်တစ်ခုကအာဘောဆိုတာက ဖွဲ့စည်းသောသဘောနော် ဖွဲ့စည်းသောသဘောယိုစီးသောသဘောဒါလည်းပဲသဘောနဲ့ခွဲမှတ်ပါဖွဲ့စည်းသောနော်သဘောဖွဲ့စည်းတယ်ဆိုတော့ညကပြောပြီးသားအခြားကလပ်ရုပ်တွေကို ကွဲမသွားအောင်လို့သူကနေပြီးတော့ဖွဲ့စည်းပေးရတယ်စုစည်းပေးရတယ်မုံမုံများကိုဂျုံမုံများကိုရေလောင်းရင်အမှုန့်တွေကစီးသူကတ်သွားတယ်လို့ပဲအဲ့ဒီရေထဲမှာအာဘောဆိုတဲ့နော်ရေနဲ့အာဘောဓာတ်နဲ့ခွဲထားနော် ရေကတတ်တတ်အာဘောကတတ်တတ်အာဘောကဖွဲ့စည်းထားတာရေကဖွဲ့စည်းတာမဟုတ်ဘူးလူတွေကရေလောင်းတော့ရေချောင်းလို့ထင်တာမဟုတ်ဘူးရေထဲမှာကဘာတတ္တိတွေလွန်ကဲနေလဲဖွဲ့စည်းတဲ့သဘောတတ္တိအာဘောတတ္တိလွန်ကဲနေ အာဘောတတ္တိအဲ့ဒီအာဘောတတ္တိကဆွဲထားတာအာဘောတတ္တိကဆွဲတာဒါပေမဲ့ဦးဇင်းတို့ကရေနေလောင်းတော့ရေရေကဆွဲတယ်ထင်တာမဟုတ်ဘူးရေကဆွဲတာမဟုတ်ဘူးရေထဲမှာပါနေသောအာဘောတတ္တိကဆွဲတာနော်အာဘောတတ္တိကဆွဲတာဒါတော့ရေကမြင်ရတော့ရေထင်တာပေါ့မဟုတ်ဘူးအတွင်းအာတတ္တိအာဘောအဲ့ဒီအာဘောတတ္တိကနေပြီးတော့မှ तू ဆွဲထားတာဆွဲတဲ့အတွက် तू ကဖွဲ့စည်းပေးတယ်နော်ဒါတော့အဲ့ဒီအာဘောကတခါတလေကြလို့ချင်းဖွဲ့စည်းအတွင်းထဲမှာဖွဲ့စည်းမှုများလာရင် နော်စုလာတာများရင်ဘာဖြစ်လာလဲနောက်တော့ယိုကြဘာဖြစ်လာလဲယိုစီးသွားပါယိုကြီးလာတာအပေါ်မှာမိုးတိမ်တိုက်ကြီးတွေကြီးပါလားလို့နော်ပင်လယ်တဲ့တွေကနေပြီးတော့ဒီပြင်တွေကနေပြီးတော့ခါတဲ့လေတွေနဲ့တိုက်တိုက်တိုက်တိုက်ပြီးတော့မှအပေါ်ကိုတဲလာတယ်လေတဲလာတယ်စုထားတယ်လေအဲ့ဒါဖွဲ့စည်းတာပဲစုပြီးတော့မဟာတော့များလာပြီဆိုတော့အခုဘာဖြစ်လဲယိုစီးတဲ့သဘောနဲ့မိုးရွာမိုးရွာချတယ်အဲဒါယိုစီးတယ်ဆိုအဲ့လိုမျိုးနော်ဖွဲ့စည်းတာများရင် အထက်မှာစုထားတာများရင်အောက်ကိုယိုကျလာတယ်ဒါမိုးရွာတဲ့သဘောပဲအဲ့ဒီလိုမျိုးအာဘောရဲ့တတ္တိကရှိပါတယ်တဲ့ဒါကြောင့်ဖွဲ့စည်းပေးတတ်တယ်ကလစီတွေပျောက်ပြိုကွဲမသွားအောင်လို့ယိုစီးလာတတ်တယ်ဖွဲ့စည်းတာများ လာလို့အဲ့ဒီထဲမှာတခါပြန်ပြီးတော့ယိုစီးထွက်လာတယ်ဒါကိုအဲ့ဒီလိုတတ္တိမျိုးရှိပါတယ်တဲ့နောက်တေဇောဓာတ်ပူတဲ့သဘောအေးတဲ့သဘောကြားထဲမှာထက်လဲအောင်နှွေးတဲ့သဘောလည်းပါပါတယ်ပူခြင်းတတ္တိနော်ဒါပူသောသဘောနော် ဒါပါတော့တေဇောကပူးတယ်သဘောကတတ္တိကလေးပြောတာနော်အေးသောတေဇောဆိုတဲ့သဘောကအေးလဲအေးတာလည်းရှိတယ်သဘောကတတ္တိနော်သဘောကဓာတ်ပေါ့လေဒါတော့အဲ့ဒီဓာတ်ကလေးကိုမိမိကညာနဲ့မှမြင်အောင်ကြည့်ရတာဒါတော့တေဇောဆိုတာပူတာအေးတာနှွေးတာနော်သုံးမျိုးလုံးရှိပါတယ်အဓိကကတော့ပူတာနဲ့အေးတာကိုပြောတာပါပူတာနဲ့အေးတာကိုပြောတော့အပူကနဲ့အေးအေးကိုသွားလို့ရှိရင်ဂျားထဲမှာအနှွေးဓာတ်ကလေးကိုမဖြတ်ရဘူးလား ဖြတ်ရပါတယ်ဗျာဖြတ်တန်းရတာပဲဆုံကျက်ကလေးတော့ဖြတ်ရတာပဲเนาะအဲ့ဒီနေရာလေးက तू ကအေးတဲ့ပြက်လည်းမရောက်သေးပူတဲ့ပြက်လည်းမရောက်သေးတော့နှွေးတယ်အေးကနေအပူကိုသွားရင်အနှွေးလေးကစရတယ်အနှွေးကနေအေးကိုသွားရင်လည်းဂျားထဲမှာအနှွေးလေးကိုချက်ရတယ်ဒါကြောင့်မလို့ तू ကပူတဲ့သဘောအေးတဲ့သဘောဂျားထဲမှာနှွေးတာလေးလည်းရှိပါတယ်သို့တော့ပူတာနဲ့အေးတာပြောရင်ဒါဂျားထဲကတော့ unstop ပေါ့ဟုတ်တော့မလားဒါကြောင့်တစ်ခါတလေကြတော့မထည့်ဘူးဒါကြောင့်ပူတဲ့သဘောအေးတော့သဘော အဲ့ဒါလိုလေးမှတ်ပါဒါတော့အရာတွေမှာကန်ကြည့်လို့ရှင်တခုခုကိုကန်ကြည့်လို့ရှင်မိမိကလက်နဲ့ထိကြည့်လို့ရှင်အဲ့ဒီဓာတ်တွေကကြာလို့ရှင်တွေ့လာလိမ့်မယ်နော်အရာဝတ္ထုတစ်ခုကိုကန်ကြည့်တယ်ဆိုတော့ကြောက်ခဲလေးတစ်ခုကန်ကြည့်တယ်ကြောက်ခဲလေးတစ်ခုကန်ကြည့်တာဘာမှမြေကြီးပင်ချတာလက်နဲ့ကန်ကြည့်ရင်ဘာမှဘာစတွေ့လဲမာတဲ့သဘောလေးအဲမာတဲ့သဘောပြီးတော့မှကန်တဲ့အခါနောက်တက်ဘယ်လိုခံစားလာလဲနောက်ပြီးကြအေးတဲ့သဘောအေးတဲ့သဘောဟုတ်တယ်နော်အေးတဲ့သဘောလေးတဲ့သဘောခံစားပြီးတော့ ကိုင်းထားအဲ့ဒါဒီခေါင်းသီးလောက်ရှိတဲ့ဟာလေးကိုကြာကြာကိုင်းထား7မိနစ်ကိုင်း15မိနစ်15မိနစ်ကိုင်းမိနစ်နဲ့10လောက်ကြာတော့ဘာဖြစ်လဲနှွေးလာပါတယ်ခင်ဗျနှွေးလာတဲ့ကိုင်းဒါဒါတွေပူကြာကြာကိုင်းဒါတွေတောင်ပူသေးတယ်ဒါတော့စဉ်းစားကြည့်စောစောက မကိုင်ခင်ကကြောက်ခဲတဲ့မှာကဘာတတ်တွေအများဆုံးကိန်းနေလဲအေးတဲ့တေဇောအေးတဲ့တေဇောကိန်းတာလက်နဲ့ကင်ပန်များတဲ့အခါကျတော့ဟော အေးတဲ့ဒေဇောကတဖြည်းဖြည်းပြောင်းပြီးတော့လက်ရဲ့တက်တိကြောင့်မလို့ဒီက body temperature ကြောင့်မလို့ကြောက်ခဲတဲ့က temperature လည်းပြန်တက်လာတယ်တက်လာပြီးတော့ဘာဖြစ်လဲဆိုတော့နှွေးသွားရောကဲဒါကြောင့်မလို့တခုပေါ်ရင်တခုငုတ်တခုငုတ်ရင်တခုပေါ်အဲ့လိုလေးတွေရှိတယ်နော်ကောင်းပြီဒါတော့ဒီပြောချင်တာကဘယ်အရာမဆိုဒီဓာတ်လေးပါးဟာအများတန်းရှိတယ်လို့ပြောတာသူ့ကိုပေါ်နေတဲ့တက်တိနဲ့ပေါ်ရင်ပေါ်တာပဲနော်ဥပမာထားပါတော့လေထဲမှာလာလေထဲမှာဆိုတော့လေဆိုတော့ကြည့်လိုက်တော့ဘာရှိလဲထဲမှာ ဘာမှမရှိဘူးထိလို့မရအဲထိလို့မရဒါပေမဲ့ဘတ်ထရီလည်းရှိတယ်နော်မာမာတဲ့သဘောယုံလားမမဖျားအဲမယုံလို့ရှိရင်လေမွန်တိုင်းတိုက်တဲ့နေရာသွားရက်ကြည့်လို့ပြောမလို့နော်တောင့်ခံနိုင်လားလို့လူပါလွန့်သွားလိုက်ဦးမယ်အဲ့ဒါလေးရက်တက်တိဘယ်လောက်တိပြင်းလဲတိုက်အားမဟုတ်ဘူးအဲ့တိုက်အားထဲမှာပါနေတဲ့ဘထူကကဟိုတန်းတောင့်ပြီးတော့မှလူတစ်ခါတည်းဆွဲချသွားတာနော်ကိုကတောင့်ခံလို့မရဘူးနောက်ပြီးတော့နော်ဒီ ပထူအဲဒီလေထဲမှာနောက်ထပ်ဘာပြောမလဲအဲအာဘောကတော့ထားတော့နော်တေဇောကဲမြို့ပွင့်တယ်မယုံဘူးလားမှန်ပါဗျာအဲမယုံရင်လည်းပြင်တဲ့တယ်မှာသူကမတ်တက်ရနေလျက်စီးလိုက်ပြီးတော့မှအဲဒီမှာတကနော်အဲ့တော့တတ္တိတွေရှိတယ်ဒါတော့လေထဲတွေကဖြတ်ပြီးတော့လာတာတွေအဲ့ဒါတွေအဲ့ဒါကြောင့်လေထဲမှာမီးလဲရှိတာပဲဘထူမီးလဲရှိတယ်ဒါကြောင့်တစ်ခုနဲ့တစ်ခုကတစ်ခုကငုံနေတစ်ခုပေါ်ရင်ကျန်တာတွေကငုံနေလို့တာဒါတော့ပေါ်တဲ့တတ္တိနဲ့တွေ့ရင်ပြန်ပေါ်လာတာပဲနော် အဲ့တော့အဲတခါတလေဆိုလို့ရှိရင်ထားပါတော့เนาะကျင်လုံးခတ်ဒုတ်ခတ်ရှည်ရှည်လေးနဲ့လေထဲမှာရိုက်ကြည့်လိုက်ရိုက်ကြည့်လိုက်လို့ရှိရင်အဲ့ကျင်လုံးလေးဖြစ်ဒုတ်ကလေးဖြတ်သွားတဲ့ခါမှာလေးနေတဲ့ဟာတွေရှိတယ်တောင့်ခံနေတာတွေရှိတယ်เนาะအဲ့ဒါလက်ကခန်းစားကြည့်လို့ရတာဟာတခုခုကြီးကိုဟိုတလောက်တလို့ပဲလေးလေးကြီးတွေ့နေတယ်เนาะဒုတ်ကအဖျားမှာလေအဲ့တော့အဲ့ဒီလိုမျိုး လေးကန်နေတာတွေကတောင့်တင်းတဲ့သဘောတွေเนาะဝါရောက်မှာရှိတယ်။နောက်အဲ့ဒီထက်မှာပဲတခါတောက်မှများတော့ပထဝီလိုတတ္တိမျိုးပါလာတယ် ဒါတော့ဘယ်နေရာမဆိုးပေါ့လေဒီဓာတ်ကြီးလေးပါဟာအမြဲတမ်းတွဲနေတယ်အဲတခုရှိတာကတော့တခုပေါ်ရင်ကျန်တဲ့သုံးခုကငုံနေတတ်ပါတယ်ငုံနေတဲ့ဓာတ်ကိုပေါ်ခြင်းရင်ပေါ်တဲ့သဘာဝနဲ့စမ်းကြည့်ရင်ပေါ်လာတယ်တဲ့ဒါတော့ကောင်းပြီပထဝီမှာနော်မာပထဝီပြော့ပထဝီအာဘောမှာကျတော့ဖွဲ့စည်းတဲ့ပထဝီအဖွဲ့စည်းတဲ့အာဘောရုပ်စည်းတဲ့အာဘောတေဇောမှာကျတော့ပူတဲ့တေဇောအေးတဲ့တေဇောဝါရောကျတော့ထောက်ကန်နဲ့ထောက်ကန်ပြီးတဲ့သဘောလှုပ်ရှားတဲ့သဘော ထောက်ကန်တာကလဲကြမတော့အောင်ထောက်ကန်ပေးရတယ် တော့ဦးဇင်းတို့ဒီလူတွေမှာကြတော့မတ်တရတာ ထိုင်တာကုန်းတာကြွာတာဒါတွေကဒါလူကိုလဲကြမတောင်ထောက်ကန်ပေးရတယ်ပြီးတော့မှလက်တွေကြတော့လှုပ်ခြေထောက်တွေလက်တွေကြတော့ကိုသွားချင်တဲ့နေရာကိုလှုပ်ပေးရတယ်မပေးရတယ်ရွေ့ပေးရတယ်အဲ့ဒီလိုမျိုးတောင့်ခံနေအောင်လဲထောက်ကန်ပေးထားတယ်ပြီးတော့ရွေ့သွားအောင်เนาะဒီရွေ့သွားအောင်လည်းပဲသူကလှုပ်ပေးရတယ်ဒါကြောင့်မိမိတို့မှာတစ်ခုခုရွေ့ချင်ရင်ခန္ဓာကိုယ်ကိုစစ်ကနေညှို့ပြီးတော့မှအဲ့ဒီအစိတ်ပိုင်းတွေကိုရွေ့အောင်လုပ်တယ်အဲ့ဒီတော့အဓိကအဲ့ဓာတွေရွေ့စေတာက ဝါဝါယောဓာတ်ရဲ့တွန့်ကံမှုကြောင့်ဘသူရဲ့တွန့်ကံမှုလဲဝါယောဓာတ်ရဲ့တွန့်ကံမှုဝါယောဓာတ်တွန့်ကံမှုတခါတလေကြလို့ရှင်ထားပါတော့နော်လူတွေတယောက်နဲ့တယောက်ဖော့ပြီးတော့ခြိတယ်ခြိတဲ့ခါကျရင်အချီခံရမယ်အမြောက်ခံရမယ်လူတွေကထားပါတော့မှဒီဒီဒီဟိုရင်စက်ကတ်တွေဘာတွေမှလောက်တယ်တယောက်နဲ့တယောက်မြောက်ခြိကြတယ်မခြိမခြိခင်သူတို့ဘာလုပ်နေကြလဲလက်ကလေးနဲ့ဆဆဆဆနဲ့ဘာလုပ်တာလဲမားတော့မယ်လို့ပြောတာအချစ်ပေးအာယူနေတာဒါတော့ မတဲ့မမဲ့လူကငါမတော့မယ်လို့အာယူရတယ်အမခံရမယ်လူကငါငါ့ကိုမတော့မယ်ဆိုတော့ဖော့ထားရတယ်ကဲသဘောပေါက်ပြီလားမှန်ပါဗျာအဲမတော့မဲ့လူကမတော့မယ်ဆိုတော့အာယူလိုက်တော့စိတ်တစ္ဆဝါယောကိုပြင်တာအာကိုတောင့်ပေးတာနော်စိတ်တစ္ဆဝါယောခန္ဓာကိုယ်ထဲမှာမဆယ်တွေကြွတက်လာအောင်လို့နော်စစ်ကိုပြင်ပေးတယ်စစ်ကိုပြင်တော့ဝါယောတက်တဲ့တင်းတောင့်ပြီးတော့မှတခါတည်းလူကြီးကပိုအားကောင်းသွားတယ် ကိုကိုမမဲ့လူကြတော့ငါခန္ဓာကိုပော့အောင်ဆိုတော့ဖော့ပေးထားရတယ်အဲ့ဒါကြီးကိုအပြင်းကြီးလို့လေဖြတ်ထားသလိုတွဲနေလို့မရဘူးတွဲနေရင်အဲ့ဒီခန္ဓာကိုယ်ကဘာဘာဖြစ်သွားမလဲလေးနေမှာပါပိုလေးသွားမယ်ဒါပဲဒီခန္ဓာကိုယ်ပိုလေးသွားမယ်နော်ဒါကြောင့်မလို့လူတွေမှာအသက်ရှင်ကြမှာနေတဲ့အချိန်ခါမှာမကြည့်ရင်ပေါ့တယ်အဲ့ဒီလူများနေမကောင်းတော့ဘူးတဲ့ခြေမတန်နဲ့လက်မတန်နိုင်နဲ့သွားမှကြည့်လိုက်ဘယ်လိုနေလဲလေးနေပါလေးတာပေါ့လေးပါတယ် သူကဘာမှမဟန်နိုင်တော့ဘူးဒါကြောင့်လဟုတာဆိုတဲ့ရုပ်တွေကပျောက်ပြီးတော့စိတ်ကြောင့်ဖြစ်တဲ့ရုပ်တွေကပျောက်ပြီးတော့အဲ့ဒီဟာကြီးပိုလေးသွားတယ်ဒါတော့ကောင်းပြီလေးအဲ့ဒီဓာတ်သဘောကခန္ဓာကိုယ်ကိုပေါ့ပေါ့ပါပါတွတ်တွတ်လက်လက်ကလေးလွတ်အောင်လဲလုပ်ပေးတယ်ရွေ့အောင်ပေါ့ပြီးတော့မှတောင့်ခံအောင်လဲလုပ်ပေးတယ်အဲ့တော့အဲ့ဒီတောင့်ခံနေတာတွေပေါ်ပါတွတ်လက်ရွေ့ရှားနေတာတွေဟာဘသူကအဓိကလုပ်တယ်လဲလို့ပြောရင်ဝါယောဓာတ်ဘသူလဲ ဝါယောဓာတ်ပါဒါတော့အဲ့ဒီဝါယောဓာတ်ကအခုနပြောတဲ့ရုပ်အဲဥဒုဇယုတ်ကြီးဒီခန္ဓာကိုယ်ကဥဒုဇယုတ်ခေါ်တယ်အာဟာရကြောင့်ဖြစ်တဲ့ယုတ်ဥဒုကြောင့်ဖြစ်တဲ့ယုတ်ဒီခန္ဓာကိုယ်ကြီးတစ်ခုလုံးကဒါကြောင့်ဥဒုကြောင့်ဖြစ်တဲ့ဒီယုတ်ကြီးမြင်ရတွေ့ရတယ်အာဟာရကြောင့်တဖြည်းဖြည်းနဲ့ကြီးပွားကြီးထွားလာတယ်အဲ့ဒီယုတ်ကြီးကို ပေါ့အောင်ပါအောင်ရွေ့အောင်ဝါယောဓာတ်တတိတွေကလှုပ်ပေးထားတယ်ဒါကြောင့်နော်ဝါယောဓာတ်တတိဝါယောရဲ့ဓာတ်သဘောတရားဒီထောက်ကန်သောသဘောအဲ့ဒီသဘောလေးက နော်တင်ထောက်ပေးထားတယ်လှုပ်ရှားသောသဘောလှုပ်ရှားတာကဝါယောနော်သဘောဆိုတာလေးကဓာတ်ဒါအဲ့ဓာတ်တတိကလေးကြောင့်မလို့ဒါလည်းရဲ့နော်လှုပ်ရှားသွားလာလို့ရတာအဲ့ဒီဓာတ်တွေအားနဲ့လေးလေးလှုပ်ရှားမှုနှေးလေးလေးပိုလေးလေးလေးပဲနော်ဒါတော့ကောင်းပြီဒါကိုဓာတ်ကြီးလေးပါလို့အခြား तू ကအင်အားကြီးတယ်အဲ့ဒီဓာတ်ကြီးပေါ်မှာအမိပြုလို့နော်ဥစ္စုံတို့ဓာတ်ကြီးလေးပါလို့ဒီလိုခေါ်ပါတယ်စတုဓာတု စတုဓာတုဓာတ်ကြီးလေးပါစတုနဲ့ဓာတုနဲ့ပါဠိလိုစတုဓာတုနော်အဲ့ဒါကိုပဲမဟာဘူတလို့လည်းခေါ်တာမဟာက ကြီးတဲ့ဘူတကအင်အားကြီးတဲ့အရာကြီးနော်ဒါကြောင့်ဘူတဆိုတာအမှတော့ဖုတ်တယ်တရေတစ္ဆေတွေအကောင်ကြီးတွေကိုပြောတာဒီနေရာမှာတော့ဖုတ်တရေတစ္ဆေပြောတာမဟုတ်ဘူးခန္ဓာကိုယ်ထဲမှာအင်အားကြီးတဲ့အရာဖြစ်လို့မဟာဘုတ်၄ပါလို့လည်းခေါ်တယ်နော်ဓာတ်ကြီး၄ပါမဟာဘုတ်၄ပါအတူတူပဲလို့မှတ်ပါနော်စတုဓာတုစတုဓာတုဆိုရင်တော့ဓာတ်၄ပါ နော်မဟာစတုမဟာဘူတဆိုတော့မဟာဘုတ်ကြီး၄ပါးဒါတော့မဟာဘုတ်ဆိုတာဟာအခြားသောအရာတွေထက်အင်အားကြီးတတ္တိကြီးဒါကြောင့်မလို့နော်မဟာဘုတ်လို့ခေါ်တာနော်ဟိုကကစတုဓာတုဆိုတာကတော့သူကအဲတက်ရိုက်ပဲစတုက၄ဓာတုကဓာတ်နော်ဓာတ်ကြီး၄ပါးလို့ခေါ်ပါတယ်ဒါတော့ကောင်းပြီတခုချင်းလေးကိုလေ့လာကြည့်အောင်ခုနကပြောခဲ့ပြီးတဲ့အလေးကိုနော်ဒါတော့ပထဝီဓာတ်ကိုလေ့လာကြည့်ဆိုဗျာဒီတိဖတ်ပေးဦးလား ပထဝီဓာတ်မြေကြီးနှင့်တူသောမိယာတရားတိပင်ဓာတ်မီဤမိယာတရားတိပင်လျင် ပထဝီဓာတ်တိ၎င်းသည်အားကောင်းလျင်မာ၍အားနည်းလျင်ပျော့၏၎င်းကို အစင်စင်နှိုင်းဆ၍သိနိုင်၏ထိုမာချင်းသဘောတီကမပြောင်းလဲတတ်ဥပမာလက်နှိပ်မီကိုကင်ကြည့်လို့ညံ၌မာတိ မာတိသဘောတသက်မြကို တွေ့လျင်ပထဝီဤပရမပင်၎င်းမာသဘောတိပုံစံအမျိုးမျိုးပြောင်းသွားတော်လဲမပြောက်ပညာပုံတန်တန်ပျောက်တော်လဲမာသဘောမှာအမြဲရှိနေ၏ဟုတ်ပြီညလည်းပြောပြီးသားပါဒါကြောင့်မလို့ဆက်ပြီးတော့ဒီတိုင်းလေးခြေရေးထားတယ်အဲ့တော့မြတ်စွာဘုရားကဒီပရမတ်သဘောတွေကို ဒီလူတွေကိုတင်တော့မယ်တာမန်လူတွေတင်တော့မယ်ဆိုတော့ဒါသဘောကခက်တယ်ကိုင်းလို့တွယ်လို့မြင်လို့လည်းမရဘူးဒါတော့မြတ်စွာဘုရားအော်ဒီဓာတ်တင်ကတာမန်အရာထက်မှတီးပြီးသားစကလုံးနဲ့နာမည်ပေးမှသူတို့ပိုတိလွယ်လိမ့်မယ်ဆိုပြီးတော့ပထဝီဆိုတာကလူတိုင်းကသိတယ်အရက်ကသုံးနေပြီးသားနော်အရက်ကသုံးနေပြီးသားဖြစ်တဲ့အတွက်ကြောင့်မလို့ဒီတဘာဝကို လူသိပြီးသားနာမည်နဲ့တွဲပေးလိုက်တာနော်ဒါတော့ပထဝီကပြောချင်တာကမြတ်စွာဘုရားဓာတ်ကိုပြောချင်တာ သို့တော့အဲ့ဒီပထဝီရဲ့ဓာတ်သဘောနဲ့တကက်မြေကြီးဓာတ်သဘောနဲ့သဘောချင်းကသူတူတယ်တူတဲ့အတွက်ကြောင့်မလို့မာတဲ့သဘောပြောတဲ့သဘောကိုအဲတကက်မြေကြီးနဲ့တွားနာမည်ပေးလိုက်တယ်ပထဝီတကက်မြေကြီးနဲ့နာမည်ပေးလိုက်တကက်မြေကြီးမှာလည်းပဲတခါတည်းသူကဟောကင်ကြီးမာကြောတဲ့သဘောကြီးမရှိဘူးလားရှိပါတယ်ဗျာအေးရေတွေဘာတွေလောင်ထူထောင်းပြီးတော့မှတခါတည်းရေအတုံးခက်လွတ်လိုက်တော့ပျော့မသွားဘူးလား ပြော့ပါတယ်ခင်ဗျာပြော့တာပေါ့မိုးရွာလို့ရှင်မြေကြီးတွေပြော့သွားတာကြည်ပါလားဒါတော့စောစောကမာနေတယ်နွေရာတီတို့ကမာတယ်မြေကြီးတွေအခုကျတော့မိုးရွာတော့ဟောမြေကြီးတွေပြော့ပြီအခုဒါတော့ပြောင်းသွားတာတက်တီပြောင်းသွားတာဒါတော့အဲ့ဒီမှာဒီပထဝီရဲ့ဓာတ်သဘောမှာเนาะအခုကဓာတ်သဘောမှာလည်းပဲဒီတိုင်းပဲတဲ့သူကမြေကြီးလိုပဲเนาะသူကမြေကြီးနေပဲမြေကြီးကမြေကြီးပေါ်မှာတက်ချစ်တက်မဲ့တွေသူကမှီခိုရသလို ကျန်တဲ့ဓာတ်သုံးပါးတေဇောအာဘောတေဇောဝါယောဓာတ်သုံးပါးလည်းသူ့ပေါ်မှာလာပြီးတော့အမိပြုရတယ်ဒါကြောင့်ကျန်တဲ့ဓာတ်တွေရဲ့မိယာတီယာအားထရာအဲ့ဒီဓာတ်အဲ့ဒါကိုလှုပ်ပေးတယ်တဲ့ဒါကြောင့်ဒီမြေကြီးနဲ့တူသောဆိုတာကမြေကြီးပေါ်မှာတက်ရှိတက်မဲ့တွေသွားမှီခိုရသလိုကျန်တဲ့ဓာတ်သုံးပါးလည်းအဲ့ဒီမှာသွားပြီးတော့မှီရတယ်နော်ကျန်တဲ့ဓာတ်သုံးပါးမှီတီးရတယ်အဲ့ဒါကိုပထဝီဓာတ်ကလှုပ်ပေးတယ်ဒါကြောင့်ဒီမှာပြောမယ်ဆိုရင်တဲ့ပထဝီဆိုတာတကယ်တမ်းပြောကြရင်တဲ့ မိယာတီယာဒီပင်လျက်နဲ့ဘာဘာတဲ့လဲမိယာတီယာဒီပင်လျက်ဘာတဲ့ဘာတဲ့ပတဝီဓာတ်ပါဗျာအဲဒါကိုပြောချင်တာဒါတော့အော်ပတဝီဓာတ်ဆိုတာအကောင်ထဲကြီးသွားမရှာနဲ့အခြားသောဓာတ်တွေကိုတီလို့မိလို့နေစရာရှိအောင်လို့ထောက်ခံပေးထားတာထောက်ပံ့ပေးထားတာနော် support လုပ်ပေးထားတာအဲ့ဒီတော့အဲ့ဒီအဲ့ဒီဓာတ်သဘာဝလေးဟာပထဝီဓာတ်အစစ်ပဲ ဒါတော့အခြားအရာတွေကိုမယိုင်မလဲမပြုံမကွဲရက်တည်လို့ရအောင် ထောက်ပံ့ပေးထားတယ်ထောက်ခံပေးထားတယ်ပင့်ပေးထားတယ်ဆိုတဲ့အခါကျတော့ तू ကမာတတ္တိရှိမှရမယ်ဘလို့တတ္တိမျိုးလို့ဆိုရင်အားကောင်းတဲ့တတ္တိနော်မာတဲ့တတ္တိဒီလိုတွေရှိမှရမယ်ဒါကြောင့်ပထဝီဓာတ်မှာ အခြားအရာတွေမှီနိုင်တင်နေအောင်သူ့မှာအားကောင်းကောင်းတတ္တိကောင်းနေရင်သူကမာတဲ့သဘောပြတယ်အဲ့ဒါဒီဒီပင်ရဲ့အခြားသူ့ရဲ့တတ္တိတွေကပျော့သွားပြီးအားနေသွားပြီးဆိုရင် သူကပြော့တဲ့သဘောကိုပြတယ်ဒါကြောင့်ပထဝီသည်နော်အားကောင်းရင်မာရတတ္တိထင်ရှားတယ်အားနည်းရင်ပြော့တဲ့တတ္တိထင်ရှားတယ်ဒါတော့ဒီမာတဲ့ပြော့တဲ့နှစ်ခုလုံးကပထဝီဓာတ်ပဲမာတာလည်းပထဝီပြော့သွားတာလည်းပထဝီကျန်တာလည်းပထဝီနှုတာလည်းပထဝီဒီလိုမျိုးသူဟောဘက်တိပဲနော်ဆန့်ကျင်ဘက်နှစ်ခုလုံးကပထဝီပဲခေါ်တယ်ဒါတော့ဘယ်လိုလုပ်သိမလဲဆိုအဆင့်ဆင့်သိနိုင်တာပေါ့နော်မင်းညပြောပြီးပြီလေနော်ရေထဲမှာရှိတဲ့ရှင်တုံးကိုကန်ကြည့်ပြောပတ်ကြီး အဲ့ဒါကိုတခါတည်းထုထောင်းလိုက်တော့ဟောဖက်ဖက်ကလေးဖြစ်သွားရောစောစောတော့ကစားရင်နောက်ထပ်ရှင်တုံးကမှာအဲ့ရှင်တုံးကိုပဲတခါတည်းနေလန်းလိုက်တော့ဟောစောစောကရှင်တုံးထက်နေလန်းလို့၆တဲ့ရှင်တုံးကပိုးမာတယ်အဲ့ဒီနေလန်းလို့၆တဲ့ရှင်တုံးကိုမိဖုတ်ကြီးဟောပို့ပြီးတော့မာမသွားဘူးလားဗျာမှားပါတယ်ခင်ဗျအဲအဲ့ဒါလို့အစင်းစက်အစင်းစက်တစ်ခုနဲ့တစ်ခုထောက်ဆပြီးတော့မာခြင်းပျော့ခြင်းကိုသိနိုင်တယ်နော်ဒါတော့မာခြင်းပျော့ခြင်းကသူ့ကြီးပဲဆိုတော့မသိတာဘူးသူ့ထက်မာရင်သူကပျော့မယ်သူ့ထက်ပျော့ရင်သူကမာမယ်ဒါကိုပြောတာ ဒါတော့နှစ်ခုရှင်ကြည့်လိုက်ရှင်ကြည့်လိုက်လို့ရှင်သူကနော်သူ့ရဲ့သူနဲ့ဘေးနားကတ်ထားတာကပျော့နေရင်တော့သူကမာတယ်ဒါပေမဲ့လာပြီးတော့ရှင်ကတ်ထားတဲ့အရာတခုကသူ့ထက်မာနေရင်သူကပျော့တယ်ဖြစ်သွားပြန်ရော့နောက်တမလားဒါတော့အတိုးအရှိဆိုတာလာနှိုင်းရှင်တဲ့ပစ္စည်းနဲ့ဆိုင်တယ်နော်ဒါလေးဘယ်လိုပြောဒါတိုးတယ်လို့ပြောမလားရှိတယ်လို့ပြောမလားခိုင်းပြောရခက်တယ်နော်မရမရဘူးဘာဖြစ်လို့လဲဆိုရင်ဘသူ့ကိုနှိုင်းဘသူ့ကိုထောက်ဆပြောတာမှမမသိတော့သူ့တရှိတာနဲ့နော် နှိုင်းရင်တော့ तू ကရှည်သွားတာပေါ့တိုးသွားတာပေါ့နော်ဒီမှာဒါတော့သူ့ထက်ရှည်တာနဲ့နှိုင်းရှင်တာကိုပထူကလည်းဒီတိုင်းပဲသူ့ထက်မာတာနဲ့နှိုင်းရှင်ရင် तू ကပြော့မယ်သူ့ထက်ပြော့တာနဲ့နှိုင်းရှင်ရင် तू ကမာမယ်ဒါကြောင့်မလို့ပြော့ပထူမာပထူဆိုတာနှစ်ခုနှိုင်းရှင်မှပေါ်တယ်တဲ့တစ်ခုတည်းထားလို့မပေါ်ဘူးဒါကြောင့်သူတို့ကိုအစင်းစင်းအစင်းစင်းနှိုင်းရှင်ကြည့်လိုက်တဲ့အခါမှာအော်ဘသူကပါတယ်ဘသူကပြော့တယ်ဘသူကတော့အလတ်ပဲလို့အဲ့ဒီလိုမျိုးသို့တော်လည်းပဲပထူရဲ့ ပြော့တဲ့မာတဲ့သဘောမမာချင်းဆိုလဲမာချင်းသဘောပြော့ချင်းသဘောတခုခုပေါ့လေအဲ့ဒါကတော့ပြောင်းမသွားဘူးရှည်မြဲရှိရပဲနော်ဒီအရာဝတ္ထုတွေထဲမှာရှိနေသောဂိတ်နေသောပါနေသောတတ္တိကတော့မပြောင်းဘူးတဲ့ဒါကြောင့်စောမင်းညပြောတဲ့ဥပမာအတိုင်းပဲဒီလက်နဲ့မီလေးမှာဒါတတ္ထုနဲ့လောက်ထားတာဖြစ်တော့ဒီမာတယ်ကိုင်းလိုက်မာမာကြီးပဲနော်လက်နဲ့ကြည့်တာနဲ့ကိုယ်မှဒါမာတဲ့အရာဆိုတာသိတယ်ဒါတော့ကန်ကြည့်လိုက်တယ်ဆိုရင်ကိုသိတယ်မျက်စိနဲ့ကြည့်စရာမလိုဘူးနော်ကန်ကြည့်လိုက်တယ်ဆိုဟာမာတာကွာတောင့်တင့်နေတာပဲဆိုတော့ဟောအလိုလိုမသိဘူးလား သိပါတယ်ဗျာသိတယ်ဒါတော့ဒါတော့သိတယ်ဒါအဲ့ဒီအဲ့ဒီလက်နဲ့မီးပဲဒါအကောင့်ဆိုတော့ဗျာထုချလိုက်ကဲပြသွားမယ်ဒါတော့ဒါကြီးကိုလက်နဲ့မီးလို့ခေါ်အောင်မလားမခေါ်တော့ပါဗျာခေါ်တော့အဲ့ဒါကိုခွေလိပ်ပြီးတော့လုံးချလိုက်ဗျာကဲနော်လက်နဲ့မီးပုံသဏ္ဍာန်ရှိသေးလားမရှိတော့ပါဗျာမရှိတော့ဘူးလေဖျားသွားပြီဆိုလို့ရှိရင်လုံးနဲ့လက်နဲ့မီးဆိုတာနာမည်လည်းမရှိတော့ဘူးသူကပြားသွားပြီလေဒါကြီးလက်နဲ့မီးခေါ်မလားလို့လုံးလုံးလဲလုံးနဲ့ဆိုတဲ့ပုံသဏ္ဍာန်လည်းမရှိတော့ပုံသဏ္ဍာန်လည်းပြောင်းနာမည်လည်းပြောင်းဟိုကပြားသွားပြီထုချလိုက်တာ哦ဒါတော့ဘာခေါ်မလဲ ဟိုတတ္ထုပြားတတ္ထုပြားလေးပေါ့တန်ပြားလေးဆိုကြပါစို့နော်ဟောနာမည်လည်းပြောင်းသွားတယ်ပုံသဏ္ဍာန်လည်းပြောင်းတယ်အဲ့ဒီပြားပြားပုံသဏ္ဍာန်လေးကိုတခါထပ်ပြီးတော့လုံးခွေပြီးတော့လိတ်ချလိုက်လက်လက်ကလေးတော့သွားတယ်သွားတယ်စေဘူးလေးကုံလို့လိတ်တယ်လို့လိတ်ချလိုက်ကဲစောစောတော့ကအပြားလေးပြောင်းမသွားဘူးလားပြောက်ပါတယ်ခင်ဗျာဒါပေမဲ့ကင်ကြည့်ရင်တော့မာတာကတော့ရှိရမာနေတာပါပဲရှိရပဲတတ်တိမပြောင်းအဲ့ဒါလေးကိုပဲတခါတဲ့အရေးကျိုးနော်ခေါက်တိလို့လုံးချလိုက်အောင်တခါကဲနောက်ထပ်စောစောလေးကလက်ခွေထားတဲ့ပုံသဏ္ဍာန်လည်းမပြောက်ဘူးလား ရောက်ပါတယ်ခင်ဗျာပြီးတော့နာမည်လည်းပြောင်းသွားတယ်เนาะစောစောကလက်ခွေထားတဲ့ဟာလေးလေဒါလေးကိုလက်ပြီးတော့ခွေထားတော့ဩအလက်ကလေးအခွေလေးပေါ့နောက်တော့ခုကျတော့လုံးပြီးတော့တခါတည်းမှာလုံးလုံးချောချောလေးဖြစ်သွားတယ်ဆိုတော့ဩဒါလေးကျတော့တန်လုံးလေးဖြစ်သွားပြီတတ်ထုလုံးလေးဖြစ်သွားပြီဆိုတော့ပုံသဏ္ဍာန်လည်းပြောင်းတယ်နာမည်လည်းပြောင်းတယ်သို့တော့ကင်ကြည့်ရင်တော့မာနေတာပါမာရစ်ပဲတွေ့လားနော်ဒီလက်နေမိကနေအစင်စင်ပြောင်းသွားတာနော်ပြာသွားမယ်လိတ်သွားမယ်ခွေသွားမယ်နော်အလုံးလေးတွေဖြစ်သွားမယ်နော် ပုံသဏ္ဍာန်အမျိုးမျိုးပြောင်းနာမည်တွေပြောင်းပေမဲ့နော်ကင်လိုက်ရင်မာတဲ့မာတဲ့မာတဲ့မာတဲ့တတ်တီလေးတော့ရှီမျက်ရှိရပဲဒါကြောင့်ဒါကြီးကပြဉ္ညာငကွာမရှိဘူးလှုပ်ထားတာဖြစ်တဲ့ပြဉ္ညာပြဉ္ညာဖြစ်တဲ့အတွက်ကြောင့်ပုံသဏ္ဍာန်ပြောင်းရင်နာမည်လည်းပြောင်းသွားတာပဲနော်အဲ့ဒါမျိုးသို့တော့အဲ့ဒီမှာကိန်းနေတဲ့အတွင်းထဲမှာရှိနေတဲ့တတ်တီပထူရဲ့တတ်တီကတော့ပျောက်ရလားမပျောက်ပါခင်ဗျာမပျောက်ဘူးရှီမြဲရှိရမာမြဲမာရဒါတော့ပုံတရံအ ပညာမှာကတော့ပုံသဏ္ဍာန်တွေပြောင်းနာမည်တွေပြောင်းပုံသဏ္ဍာန်ပြောင်းတာနဲ့နာမည်ကပြောင်းသွားပြီဟုတ်တယ်မလားပုံသဏ္ဍာန်ပြောင်းနာမည်ပြောင်းတယ်ပရမတ်ကြတော့ပုံသဏ္ဍာန်တွေနာမည်တွေပြောင်းပေမဲ့ကိုင်ကြည့်မာရစ်မာရစ်မာရစ်မာရစ်ပဲဆိုတော့ပညာသည် ပြောင်းတတ်ဤပရမတ်သည်မပြောင်းလဲတဲ့မပြောင်းလဲတဲ့အဲ့ဒါလေးပဲနော်ပညာတိပြောင်းတိုင်းပရမတ်တိမပြောင်းလဲတဲ့ဒါကြောင့်မလို့အရာဝတ္ထုတွေမှာပရမတ်ဆိုတဲ့သဘောတရားကနော်ချိန်လို့တွယ်လို့ ကင်လို့တော့အဲဟိုတိုင်းတာလို့တော့မရဘူးသို့တော့မိမိရဲ့ညံမှာတော့အော်ဒီအရာမှာတော့နော်မာတဲ့ပထူတွေရှိတာပဲလို့သိနိုင်တယ်ဒီအရာလေးကိုဘလို့ပဲဘာတွေပဲပြောင်းနေပြောင်းနေမာပထူတတ္တိကတော့မပြောင်းဘူးဒါကြောင့်ပြဉ္ညာတွေကတော့အစင်းစင်းစင်းစင်းပုံသဏ္ဍာန်တွေပြောင်းနာမည်တွေပြောင်းပြောင်းတယ်ပရမတ်ဆိုတဲ့သဘောတရားကတော့ဘလို့ပဲဖြစ်နေဖြစ်နေနော်အချောင်းကနေကဘလို့ပဲကြိုက်တာလို့မပြောင်းဘူးနောက်ဆုံးပြာဖြစ်သွားနူးညံ့တဲ့ပထူလေးကတော့မရှိဘူးလား ရှိပါတယ်ဗျာရှိနေမှာပဲဒါကြောင့်မာတဲ့ပထဝီတတ္တိပြောတယ်ပထဝီတတ္တိနုညံ့တဲ့ပထဝီတတ္တိအဲ့ဒါလောက်ကလေးပဲအခေါ်ကွက်မယ်သို့တော့မာရင်လည်းပထဝီခေါ်တာပဲနုညံ့တော့လည်းပထဝီခေါ်တာပဲကြိုင်းလည်းပထဝီနုညံ့တော့လည်းပထဝီအဲ့ဒါလိုမျိုးပထဝီကတော့ရှိရပဲတဲ့ဒါကြောင့်ပထဝီဆိုတဲ့ပရမတ်သဘောတရားသည်ပထဝီဓာတ်ဆိုတဲ့ပရမတ်သဘောတရားကမပြောင်းဘူးပထဝီဓာတ်တွေကိန်းပြီးတော့ရှိနေတဲ့နော်ပညာတွေကတော့ပြောင်းတယ်နော် တတ်ထုတွေတန်တွေတက်သားတွေဘာနေပဲလှုပ်ထားလှုပ်ထားပုံသဏ္ဍာန်တွေဒါတွေကတော့ပြောင်းသွားတာပဲနော်ထိုဓာတ်ထဲမှာထိုပစ္စည်းထဲမှာရှိနေတယ်မာကျောပထဝီတတ္တိကတော့မပြောင်းဘူးဒါကိုပဲပြညတ်ဒီပြောင်းဤပရမတ်ဒီမပြောင်းမပြောင်းဒါတော့ပထဝီဓာတ်အဲ့လောက်ပဲထားကြလို့နာရက်လည်းမြန်းတာရှင်းနိုင်ထိုးတော့ကဲကောင်းပြီဒါဆိုရင်သွားလိုက်ကြစို့နော်အာဘောဓာတ်လေးဖတ်လိုက်ပါဗျာအာဘောဓာတ် အာဘောဓာတ်သည်ယုတ်ကလမှုံများကို ဖွဲ့စည်းပေးတတ်သောသဘောရှိ၏ဖွဲ့စည်းသဘောလွန်လာလျင်ယိုစီးလာ၏သို့သောအာဘောဓာတ်သည်တိမ်မွေ့သောဒုက္ခမယုတ်ဖြစ်သောကြောင့်ဖြစ်တွေ့စမ်းသပ်၍ကမရဟုတ်ပြီအဲ့ဒါမှတ်ထားနော်အာဘောစောစောကပြောပြီးပြီအာဘောဓာတ်ရဲ့သဘောကပထဝီအာဘောဒေဇောဝါယောမှာဓာတ်ကြီးလေးပါးမှာသူသူ့ရဲ့အာဘောဖွဲ့စည်းမှုတတ္တိကြောင့်မလို့ ကြမ်းတဲ့ယုတ်ကလတ်တွေကတွဲပြီးတော့ဖွဲ့စည်းလို့နေလို့ရတာစုစုစည်းစည်းတစ်ခုတည်းနေလို့ရတာတကယ်လို့ဒါအာဘောဓာတ်ကိုဆွဲနှုတ်လိုက်ပြီးဆိုရင်ကြမ်းတဲ့ဓာတ်တွေအကုန်လုံးနော်ဟောထားပါတော့ဖန်ခွေထဲမှာထည့်ထားတဲ့ကောက်တီးလေးတွေဆိုကြပါစို့ပြကောက်တီးလေးလေးလုံးဖန်ခွေကြီးကွဲသွားပြီဆိုကြပါစို့ခိုင်နေစရာမရှိတော့အကုန်လုံးတနေရာစီလိမ့်သွားသလိုပဲအဲ့လိုလိမ့်ဆင်းသွားမှာဒါတော့ဖန်ခွေထဲလေးထည့်ထားတော့သူတို့ကဒါဖန်ခွေဆိုတဲ့နေရာထဲမှာရှိနေတော့တခြားလိမ့်မသွားဘူး ဒီတိုင်းပဲပထဝီတို့နော်တေဇောတို့ဝါယောတို့ကအာဘောကဖွဲ့တဲ့အတွက်ကြောင့်မလို့စူစည်းပြီးတော့ကလစီတစ်ခု ဖြစ်ခွင့်ရတာရုပ်မှုံတစ်ခုဖြစ်ခွင့်ရတာရုပ်တတ္တိတစ်ခုဖြစ်လာတာဒါတော့အာဘောဓာတ်ဒီသူ့ရဲ့တွဲပေါ်တွဲပဲပေါ့နော်သူကပြောမယ်ဆိုလို့ရှိရင်3 1ပဲနော်ဟောဒီ1ကပေါင်းထားလို့ဒါဒါဖြစ်နေတာနော်ဒါတော့အဲ့ဒီ၃ခုတခါတည်းတွဲပြီးတော့ဒီလို၄ခုဆိုတဲ့ဓာတ်လေးပါပေါအောင်လို့ဒီနံပါတ်1ဆိုတဲ့အာဘောဓာတ်ကြောင့် သူကတွဲလွန်နေလို့ရတာဒီသုံးခုဒီတက်ကိုနှုတ်လိုက်ဒီတက်ကိုဒါနှုတ်လိုက်ပြီဆိုလို့ရှင်ဒါအဲ့ဒါမရတော့ဒီတက်ကိုဒါဖယ်ထုတ်လိုက်နော်အဲ့ဒီသုံးခုလုံးအကုန်ကွက်ထုတ်သွားမယ်ဖွဲ့စည်းလို့မရတော့ဘူးဒါကြောင့်ဒီကြမ်းတဲ့ဓာတ်သုံးပါးကိုတွဲပြီးတော့စုစည်းလို့ရအောင်ဘသူကဖွဲ့စည်းပေးထားလဲအာဘောဓတ်ပါဗျာအာဘောဓတ်ကဖွဲ့စည်းပေးထားတာเนาะအဲ့ဒါကြောင့်အာဘောဓတ်ဒီရုပ်ကလတ်မှုံများကိုဖွဲ့စည်းပေးတတ်တဲ့တတ္တိသဘောသဘောရှိတယ်ဟိုမှာသဘောပါတယ်လေ သဘောပါဗျာသဘောသဘောဆိုတာဓာတ်နော်ဒါကြောင့်အဲ့ဒီဓာတ်ကဘယ်ထက်မှအများဆုံးကိန်းတယ်လဲဆိုရေထဲမှာကိန်းတာဘယ်ထက်ကိန်းလဲရေထဲမှာပါဗျာရေကအာဘောနော်ရေကအာဘောဖွဲ့စည်းပေးတတ်တာကဓာတ်သဘောဒါတော့အာဘောနဲ့ဓာတ်နဲ့ပေါင်းတော့အာဘောဓာတ်ရေသက်သက်ကအာဘောဓာတ်ဟုတ်ရဲ့လားဓာတ်မဟုတ်ဘူးမဟုတ်ဘူးသို့တော့အဲ့ဒီအာဘောရဲ့ဖွဲ့စည်းမှုဓာတ်ဒီဘယ်မှာကိန်းတယ်လဲဆိုရင်တော့ရေအာဘောဓာတ် ရေထဲမှာကိန်းတာအများဆုံးအများဆုံးရေထဲကိန်းလို့သူ့ကိုနော်နေ့စဉ်ဘဝမှာတောက်တဲ့သုံးတဲ့ရေကိုအာဘောခေါ်တယ်နော်အဲ့ဒီအာဘောဒီအဲအမှုံတွေကိုနော်လောင်းပြီးတော့မှလှုပ်လိုက်ရင်ဖွဲ့စီးကတ်သွားတယ်အဲ့ဒီလိုမျိုးပဲနော်ဒီအာဘောဒီရေထဲမှာရှိနေတဲ့အာဘောတက်ဒီအဲဖွဲ့စည်းပေးခြင်းယုံစည်းပေးဖွဲ့စည်းသောယုံစည်းသောတဘာဝရှိလို့သူ့ကိုဓာတ်လို့သုံးတယ်ဒါတော့ဓာတ်ဆိုတာကကင်လို့တွဲလို့ချင်းလို့မြင်လို့ရတဲ့အရာမဟုတ်တဲ့အတွက်ကြောင့်မလို့ ဉာဏ်တွေပဲနားလည်လို့ရတယ်ဘယ်ထက်မှအများဆုံးကိန်းတယ်လဲရေထဲမှာကိန်းတော့အာဘောဓာတ်ဓာတ်ကသဘောဒါတော့ဖွဲ့စည်းခြင်းသဘောလွန်ကဲလာရင်ဆိုတော့များပြီးတော့စုလာရင်နော်နည်းနည်းစုစုစုစုစုစုလာတော့မိုးရင်ကနေမိုးရွာချသလိုပဲနော်အထက်မှာဒီရေတက်တိနော်ဒီဖွဲ့စည်းတဲ့တက်တိလေးစုမိပါများအစုဓာတ်တွေပေါ်ပို့ပို့ပြီးတော့စိုးဆိုလာတယ်အခုလိုမိုးရွာပြီဆိုလို့ရှိရင်၆သွေ့နေတဲ့ဟာတွေကမိုးမိုးဓာတ်တွေမိုးတွေ၄50လောက်ရွာရင်ထိုင်းမလာဘူးလား ထိုင်းပါတယ်ခင်ဗျာထိုင်းအသားတွေထိုင်းလူတွေလည်းထိုင်းတာပဲအဝတ်တွေလည်းထိုင်းလာတာပဲအဲ့တော့အဲ့ဒါတဖြည်းဖြည်းတဖြည်းဖြည်းနဲ့သူအစိုးတတ်တွေကိုလာဝင်လာတာကြာလို့ရှိရင်ဘာဖြစ်လဲလဲကိုင်းကြီးစူးစီးစီတောင်ဖြစ်လာတယ်ကဲနော်အစိုးနဲ့နီးတဲ့ဗရက်မောင်နာမှာရှိနေတဲ့လိုက်ကာတွေပါတယ်မြလက်တိုက်ပါမြရင်ကြာတော့စူအေးလာတယ်အဲ့နည်းနည်းအဲ့ဒါနည်းနည်းလေးလောက်ပွင့်တယ်လို့ရှိရင်အပြင်ဘက်ကအစိုးတတ်တွေနဲ့ပေါင်းမိပြီးတော့စူထိုင်းတိုင်းကြီးဖြစ်ပြီးတော့ဟောနောက်ပိုင်းကျအရေးတောင်ထွက်တယ်အဲ့ဒါယူစီးလာတာပဲနော်ဒီတိုင်းမဲ့သဘာဝတွေမှာက တစ်ခုခုတစ်ခုခုကလွန်ကဲလာပြီဆိုလို့ရှိရင်စုမိလို့လွန်ကဲရင်အောက်ယိုကျလာတယ်ဒါကြောင့်ယိုစီးတတ်တဲ့သဘာဝလည်းရှိတယ်တဲ့သို့တော့အာဘောဓာတ်ဆိုတာကလက်နဲ့ကြိုက်လို့မရဘူးဒုက္ခမရုပ်ထဲမှာဒုက္ခမလို့ခေါ်တယ်ဒုက္ခမဆိုတာကအမတန်နုညံလွန်းလို့လက်နဲ့ကြိုင်သွားကြည့်လို့မရဘူးဒါတော့အာရှင်မရလက်ထက်ရေတဲ့လက်ထိုးလိုက်ရတာပဲဆိုတော့ဟုတ်တယ်လက်ထက်ကိုရေအဲရေတဲ့ကိုလက်နဲ့ထိုးကြည့်ရင်နော်အာဘောဆိုတဲ့ရေကိုတွေ့ရတာမဟုတ်ဘူးဘာလို့သွားတွေ့လဲ လက်ထက်လက်အေးတဲ့ခွက်ထက်ရေထက်လိုက်ရင်အပေါင်းလက်ထက်လိုက်ရင်မအေးဘူးလားအေးအေးတာပဲတည်တယ်အဲအေးတာကအာဘောမဟုတ်ဘူးဗျအေးတာဗါတက်တေဇောတက်တေဇောတက်တေဇောဒါတော့လက်ထိုးလိုက်ရင် နော်ရေထဲကိုလက်ထိုးလိုက်တော့လက်ကအေးအေးတက်ကြီးသွားတွေ့တာနော်ဒါတော့လက်ကအေးတက်တွေ့တယ်အေးတာကြီးကိုပဲတွေ့ပြီးတော့အဲ့ဒီရေကိုထိထိမှမသိဘူးဒါကြောင့်မလို့အာဘောတလိအာဘောတလိလွန်သိမ်မွဲ့တွေ့ထိစမ်းတတ်မရအပ်တဲ့ အာဘော့တက်ကိုလက်နဲ့သွားထိလို့နော်ကန်လို့တို့လို့စမ်းတက်လို့မရဘူးရေကိုသွားသွားစမ်းရင်ပူခြင်းပူမယ်နှွေးခြင်းနှွေးမယ်အေးခြင်းအေးမယ်ပူတာနှွေးတာအေးတာကဒေဇောအာဘော့မဟုတ်ဘူးနော်အဲဒါကြောင့်မလို့ဓာတ်ကြီးလေးပါးကိုဖွတ်တပါလို့ဖွဲ့တဲ့ခါကျတော့သူကတွေ့လို့ထိလို့စမ်းတက်လို့မရလို့ဒီအာဘော့ဓာတ်ကြီးကိုဖယ်ဖယ်ခဲ့ရတယ်နော်ဖွတ်တပါဓာတ်လောက်တဲ့ခါကျတော့ဒီအာဘော့ဒီတွေ့ထိလို့မရလို့နော်ဖွတ်တပါဓာတ်ထဲမှာမထည့်ရဘူးကျန်တဲ့၃ပါးကပထဝီ ထိလို့ရတယ်တေဇောထိတွေ့လို့ရတယ်အာဘောဘောဝါယောထိတွေ့လို့ရတယ်တဲ့ပထဝီတေဇောဝါယောကဖုတ္တပဆိုတာထိတွေ့လို့ရကောင်းတဲ့အရာဖုတ္တပဓာတ်ဖုတ္တပယောအာဘောကြတော့ထိလို့တွေ့လို့မရတော့သူ့ကိုဘေးဖယ်ပစ်ခဲ့ရတာမပါဘူးထိလို့တွေ့လို့မရလို့ဒါကြောင့်ဓာတ်ကြီးလေးပါးထဲမှာ၃ခုပဲထိလို့ရတယ်ထိလို့ရတဲ့ဓာတ်ကိုဖုတ္တပဓာတ်လို့ဖွဲ့တယ်ဖုတ္တပဓာတ်လို့ထပ်ပြောထပ်ပြီးတော့နာမည်တစ်ခုထပ်ပြောင်းခေါ်တယ်အာဘောကထိလို့မရလို့သူ့ကိုဘေးဖယ်ခဲ့ရတယ် နော်ဒါကြောင့်မလို့အာဘောဓာတ်ဆိုတာဟာအမတန်သိမ်မွေ့လို့သူခုမာယုတ်ဖြစ်တဲ့အတွက်ကြောင့်ထိလို့တွေးလို့စမ်းသပ်လို့မရဘူးဖုဒ္ဓဘာယုံဖုဒ္ဓဘာယုံလို့ခေါ်တဲ့ထက်မှာအာဘောကမပါဘူးနော်ဒါကြောင့်သူ့ကိုခြံခဲ့တယ်ဒါတော့ဒါပေမဲ့လည်းပဲအာဘောဓာတ်ရဲ့တတိကဘာလဲဆိုရင်ဖွဲ့စည်းပေးတယ်ယူစည်းပေးတယ်အဲ့ဒီတတိကို သူလုပ်ပါတယ်တဲ့နော်ကောင်းပြီနောက်ထပ်သွားကြစို့ဗျာအချိန်လေးကြည့်ပြီးတော့မှကဲနောက်တစ်ခုတေဇောဓာတ်ဖတ်လိုက်ပါဦးဗျာတေဇောဓာတ် တေဇောဓာတ်သည်ရင့်ကျက်ခြင်းသဘောရှိ၏ဥဒုကြောင့်သူ့သဘောနှင့်သူရင့်နေတာကိုရင့်သည်ဟုခေါ်သည်လူများကချက်ပြုတ်ခြင်းကြောင့်ကြက်လာသည်ကိုကြက်သည်ဟုခေါ်သည်အဲအဲ့ဒါလေးပဲခဏထားအောင်ဦးဇင်းတို့တေဇောဓာတ်ကရင့်ကျက်တယ်လို့သုံးတယ်ဒါဆရာကြီးတယောက်ကတော့သူကဘာပြောလဲဆိုတော့ရင့်နာနဲ့ကြက်တာကမတူတတ်သေးဘူးတဲ့နော်ဥတုကြောင့်ဆိုတာကနော်တဘာဝအတိုင်းပြောတာနော်တဘာဝအတိုင်းဥတုဆိုတာ လူတွေကလည်းသဘာဝအရာတဖြည်းဖြည်းတဖြည်းဖြည်းနဲ့ရင့်မလာဘူးလားရင့်ပါတယ်ခင်ဗျာရင့်တဲ့သဘောရှိသလိုပဲတက်ပန်နေကြည့်လိုက်လေတဖြည်းဖြည်းတဖြည်းဖြည်းနဲ့ရင့်လာတယ်အဲ့ဒီရင့်တာဟာနော်ပြင်ပဥတုရဲ့သဘာဝကြောင့်ရင့်လာတော့သူ့ဘာသာသူဥတုရဲ့သဘာဝကြောင့်ရင့်နေတာကိုရင့်တယ်လို့သုံးတယ်တဲ့ဒါလည်းဟုတ်တာပဲနော်ဒါတော့လူတွေကနေပြီးတော့လူတွေရဲ့ပယောကနေမိတွေဘာတွေထည့်ပြီးတော့ချက်လိုက်တဲ့ခါကျတော့အဲ့ဒီချက်တဲ့အသားငါးအသေးရွတ်တွေကကြက်လာတယ်အဲ့ဒါကြတော့ကြက်တယ်လို့သုံးတယ်တဲ့ နော်ဒါတော့ရက်နာနဲ့ကြက်တာလေးကလည်းနှစ်ခုခွဲသေးတယ်တဘာဝအတိုင်းရက်တဘာဝအတိုင်းနော်သူတဘာနဲ့သူဖြစ်လာတာကရက်နယ်လို့သုံးတယ်တဲ့လူတွေရဲ့ပယောဂကြောင့်မိတွေကြောင့်နော်ကြက်ပြီးတော့နုညံ့လာတာကြတော့ကြက်တယ်လို့သုံးပါတယ်တဲ့ဒါလည်းမှတ်သားစရာပဲနော်ဦးဇင်းတို့လည်းပဲဒါရင့်ကြက်တယ်ပဲသုံးနေတာသူကမဟုတ်ရင့်တာတခုကြက်တာတခုရင့်တာကသဘာဝကြောင့်ကြက်တာကလူတွေချက်လို့ကြက်တာဒါတော့ဒါတော့ဟုတ်တယ်လေဥတုထဲမှာလည်းပဲဒါတေဇောဥတုကအပူဟိုတဲ့ကရင့်ကြက်စေတတ်တယ်လေ ဒါတော့ဒါကတော့ဘုသူတ္တပေါ့နော်ကောင်းပြီအောက်ကစောစောကတေဇောရဲ့သဘောနှစ်မျိုးကွဲပုံလေးကိုနော်အဲဆုံးတိဖတ်လိုက်တာပေါ့ဗျာမျိုးကွဲနှစ်ခုနဲ့တေဇောတိတေဇောတိဩနာတေဇောပူတဘောပူ၍ရင်းကျက်ခြင်းတိတတေဇောအေးတဘောအေး၍ရင်းကျက်ခြင်းဟုနှစ်မျိုးရှိ၏ပူ၍ရင်းကျက်ခြင်း၌ရှင်အုတ်ခဲကိုအချောက်လံမိဖုတ်လိုက်လျင် ။နေပြီးမာကြောလာ၏။တဖြည်းဖြည်းရင့်မာလာသည်ကိုပဂတိမျက်စိဖြင့်မမြင်နိုင်။ပူ၍ရင့်ကျက်သည်ဆိုရ၌ပူရာသည်ပရမတ်တေဇောမဟုတ်ရင့်ကျက်စေသောသဘောတည်းဟုသောပရမတ်တေဇောဤအကြောင်းပရိယေတာဖြစ်၏ရင့်ကျက်လာသောအယောင်အသွေးအနေထားကို ကြည်ရမြင်ရသဖြင့်သာ ပရမတ်တေသောထင်ရှားရှိကြောင်းဉာဏ်မှမြင်နိုင်၏ကဲဖြင့်အုပ်ထားသောအသားများရင့်ကျက်မာလောင်မြစ်ချောင်းတွင်၌ရှိသောအင်ဂျင်တစ်တုံများကြောက်ဖြစ်လာပုံကိုကြည့်သောအပြင်အေးဓာတ်တေဇောကြောင့်တေဇောဓာတ်ကြောင့်ရင့်ကျက်လာပုံထင်ရှား၏อืมဟာဆရာကြီးတယောက်ရဲ့ရှင်းချက်ပေါ့လေအဲ့ဒါတော့တေဇောက စောစောကပြောပြီးတဲ့အတိုင်းတေဇောဆိုတာအငွေ့ဓာတ်ပဲเนาะသူတို့အငွေ့ဓာတ်လို့ပြန်တယ်ဒါတော့ပူတဲ့သဘောပူရွရင့်ကျက်လာမှုတိတတေဇောအေးသဘောအေးရွရင့်ကျက်လာမှုလို့ဒီလိုနှမျိုးရှိတယ်ဒါတော့အေးအေးချင်းကြောင့်လည်းရင့်ကျက်လာတယ်ပူချင်းကြောင့်လည်းရင့်ကျက်လာတယ်เนาะဒါတော့ပူလို့ရင့်ကျက်လာတဲ့သဘောအုံနာတေဇောအေးလို့ရင့်ကျက်လာတဲ့သဘောတိတတေဇောလို့ဒီလိုသုံးပါတယ် အများဆုံးကတော့တေဇောလို့ပြောရင်လူတွေကပူတာပဲသိတာနော်အမှန်ကမဟုတ်ဘူးပူခြင်းအေးခြင်းနှစ်မျိုးလုံးကတေဇောကြီးပဲဒါတော့ပူတဲ့တေဇောအေးတဲ့တေဇောလို့ဒီလိုပဲခွဲသွားတာနှစ်ခုလုံးကတော့သူကအငွေ့ဓာတ်ကနေဖြစ်နေတာနော်အငွေ့ဓာတ်ရဲ့တတ္တိပဲဒါတော့ပူပြီးတော့မှကြက်လာတဲ့သဘောပူဟောပူတာနဲ့ကြက်တာအဲ့ဒီနှစ်ခုကနည်းနည်းလေးဟောကွဲတယ်နော်လူတွေများသောအပြင်ပူပူကျစ်နေတာပဲပူကျစ်နေတာပဲဆိုပြီးတော့အလွန်အလွန်ပူတာကိုပူကျစ်တယ်လို့သုံးတာ အမှန်ကတော့ပူလို့အပူခံရတဲ့အရာကကြက်လာတာဟုတ်တယ်မဟုတ်လားမှန်ပါဗျာအပူခံရတဲ့အရာကြက်လာအဲအဲ့ဒါလေးကိုသူကကြက်ဆိုတဲ့သဘောလေးကိုဒီမှာရှင်းပါဒါတော့ဘာပြောလဲဆိုရင်ညကပြောပြီးသားအတိုင်းပဲပူပြီးတော့မှရင့်ရင့်ကျက်ချင်နိုင်ဟောပူပြီးတော့ရင့်လာမယ်ပြီးတော့ကြက်လာမယ်အဲ့ဒါမှ तू ကထားပါတော့ရှင်တုံးလေးကိုနော်ရေထဲကနေပြီးတော့ဆဲပြီးတော့ထူထောင်းပြီးတော့မှဒါလေးကိုအချောက်အချောက်လန့်နေပေါ့နော်အုပ်ဖို့မို့လေ အုပ်ဖို့တခါတည်းပုံသွင်းပြီးတော့မှတခါတည်းနေထဲမှာအချောက်လန်းလိုက်တယ်ဒါတော့အုပ်အုပ်ဘလောက်တုံးလေးဖြစ်သွားတာပေါ့နော်ရှင်မြေကြီးခဲလေးဖြစ်သွားပြီရှင်ခဲကနေမြေကြီးခဲမြေကြီးခဲကနေပြီးတော့တခါပြန်ပြီးတော့ခြောက်တဲ့ခါကျတော့အုပ်ဖို့တဲ့စစ်ထက်မီးတဲ့ထက်ပြီးတော့ဖုတ်လိုက်တယ်ဖုတ်တော့အဲ့ဒီမှာမီးရဲ့တက်တိကြောင့်တဖြည်းဖြည်းတဖြည်းဖြည်းနဲ့သူကပူးလာတယ်အဲ့ဒီကျစ်စေတတ်တဲ့တက်တိကအဲ့ဒီအဲ့ဒီရှင်ခဲကိုကျက်လာတော့တဖြည်းဖြည်းနဲ့မားလာတာအဲ့ဒီမာပြီးတော့မာကြောလာတယ်ဒါတော့အဲ့ဒီနေရာမှာ နော်လူတွေထင်တာကဖုတ်တဲ့မိကိုတေဇောလို့ထင်တာမဟုတ်ဘူးတဲ့နော်တဖြည်းဖြည်းနဲ့အဲ့ဒီခုနပြောတဲ့မိကြောင့်လို့တဖြည်းဖြည်းနဲ့ရင့်မာလာတဲ့တတ္တိကြတော့မျိုးလုံးနဲ့မြင်လို့မရဘူးမျိုးလုံးနဲ့မြင်လို့မရဘူးဒါတော့ထားပါတော့မိโอเคနော်မိရဲ့โอเคရဲ့ဘယ်နှခုရှိလဲနှစ်ခုပါဗျာနှစ်ခုရှိတယ်အဲ့ဒီမိတဲ့မှာကတေဇောတတ္တိလွန်ကဲနေတယ်အဲ့ဒီတတ္တိကြောင့်မလို့ तू ကဒီအိုခက်ကိုသွားပြီးတော့ကြစ်စေတာသွားပြီးတော့ကြစ်စေတာအဲ့တော့ ရစ်စေတတ်တဲ့တတ္တိကမြင်လို့မရဘူးဒါတော့လာပြီးတော့မိဘူးလို့တဖြည်းဖြည်းနဲ့နီးနီးနီးနီးပြီးတော့မားမာမားမာလာတဲ့အုတ်ခဲကြည့်တော့အော်နော်မျက်လုံးကကြည့်လိုက်တော့အယောင်တွေထွက်နေပြီရဲရဲကြီးဖြစ်နေပြီရဲပြီဆိုလို့ရှိရင်တော့စောစောကမြည်ကြီးခဲနဲ့စာရင်အခုမြင်ရတဲ့နီးနီးနီးနီးကဘာဖြစ်နေပြီလဲပို့ပြီးတော့မာလာပြီးကြက်လာပြီဟုတ်တယ်မဟုတ်လားမှန်ပါဗျာအေးပို့ပြီးတော့မာလာပြီးကြက်လာတယ်ဒါတော့ အဲ့ဒီမှာနော်ဒီလူတွေထင်တာကရင့်ကျက်လာတဲ့တတ္တိကိုမျက်စိကမမြင်ရဘူးဒါတော့များသောဖြင့်ထင်တာကပူပြီးတော့မှကျက်လာတဲ့ဆိုတော့အဲ့ဒီအခုပြောတဲ့ပူပြီးကျက်တာကိုပူတယ်မီကျက်တယ်ရင့်ကျက်တယ်အဲ့ဒီကျက်တာကိုကျက်တတ်တဲ့သဘာဝမမြင်နိုင်ဘူးဒါတော့ပူတာကိုပဲတချို့ကပရမတ်တေဇောလို့သွားသွားပြီးတော့ဟောသွားထင်တတ်တာနော်ပူတာပူတဲ့မီးကြီးကိုပြောတာ တဲ့မီးကြီးကိုပရမတ်တေဇောလို့ထင်တာမဟုတ်အဲ့ဒီမီးကနေပြီးတော့မှအခြားအရာတစ်ခုကိုတဖြည်းဖြည်းချင်းတဖြည်းဖြည်းချင်းရင့်ကျက်လာအောင် ဖြစ်စေတတ်တဲ့တတ္တိကလေးကတကယ်အဆက်ပရမတ်တေဇောဒါတော့မီးဆိုတာကြတော့เนาะဒီဒီနေရာမှာဒီဒီမီးဆိုတဲ့ထားပါတော့เนาะရင့်ကျက်စေသောသဘောတိဟုသောပရမတ်တေဇောအကြောင်းပရိယမြသာဖြစ်သည်ဆိုတော့ဟောဒီဒီနေရာမှာအာပူတယ်ဆိုတဲ့အကြီးပြောတာဟောဒီပူတာကြီး ပူတယ်ဆိုတဲ့သဘောကပရမတ်တေဇောရဲ့နော်အကြောင်းပရိယေပါတဲ့အကြောင်းပရိယေဆိုတာတိုက်ရိုက်တော့မဟုတ်ဘူးတဲ့ပူတာဘယ်မှာရှိတယ်လဲဆိုရင်ပူတတ္တိကမိမှာရှိတယ်ဒါတော့မိမရှိရင်လည်းပူတဲ့ဟာရှိပါမလားမရှိပါဗျာမရှိဘူးအခုနအာဘောလို့ပေါ့ဖွဲ့စည်းတတ်တဲ့သဘောဟာရေမှာမှီတယ်ဆိုတော့ရေမရှိရင်လည်းအာဘောကဖွဲ့လို့မရဘူးလေဒီတက်မဲ့ပူတဲ့จิตจิตစေတတ်တဲ့ပူတတ်တဲ့သဘောဒီမိမှာရှိတယ်မိမှာရှိတော့ ဒါจิตစေတတ်တဲ့တတ္တိကမိမှရှိတော့จิตစေတတ်တဲ့တတ္တိရဲ့တရားဌာနမိယာဌာနကမိဖြစ်နေတယ်ဒါကြောင့်မလို့ဦးဇင်းတို့ကမိကိုပဲဟာတေဇော တေဇောလို့ပြောတာဒါတော့မတူဘူးတဲ့မိထဲမှာရှိသောတတ္တိကအရာဝတ္ထုကိုจิตစေတတ်တယ်အုတ်ခဲကြီးကိုကြည့်အောင်လုပ်ပေးတယ်အဲ့ဒီจิตစေနိုင်သောတတ္တိကပရမတ်အဆက်အဲ့ဒီပရမတ်တေဇောသည်မိမှမိတယ်မိကတော့ပရိယေအဖြစ်တေဇောလို့ခေါ်တာတကယ်ပရမတ်တေဇောမဟုတ်ဘူးတဲ့ပညာတေဇောမဟုတ် ဟုတ်တော့မလားပညာပဲတကယ်တော့ဒါကြောင့်မီးဆိုတာမြင်လို့မရဘူးလားမြင်လို့ရပါတယ်ဗျာမြင်လို့ရတယ်နော်မြင်လို့ရနေတယ်မီးဆိုတာမြင်လို့ရတယ်ဒါတော့ပရမတ်တေဇောကြတော့မြင်လို့ရလားမရပါဗျာအဲမရဘူးဒါကြောင့်ပရမတ်ကိုပြောရင်အကောင့်ထဲမျိုးလုံးနဲ့အကောင့်ထဲမရှိမျိုးလုံးနဲ့ကြည့်လို့မရတဘာဝအဖြစ်သာနားလည်လို့ရတယ်ဒါကြောင့်အုတ်ခဲကိုကြည့်လိုက်တော့ညီရဲနေပြီဆိုတော့ကြည့်လိုက်တော့ဩစိတ်ထဲကသဘောပေါက်တယ်ကြက်လာပြီကဲအဲ့ဒီကြက်လာတာကြီးကိုကင်ပြစမ်းဆိုရင်ကရမလား မရပါဗျာမရဘူးဘာဖြစ်လို့လဲဆိုတော့တတ်တီလေးနဲ့တဖြည်းဖြည်းချင်းတဖြည်းဖြည်းချင်းသူ့ကိုကြက်လာအောင်လှုပ်တာကိုအဲ့ဒီကြက်လာအောင်လှုပ်တော့အကြက်ခံရသောအဖုတ်ခံရသောအုတ်ခဲကနီးလာတာနော်နီးတဲ့အုတ်ခဲကြီးကိုကြက်တယ်လို့သွားမပြောနဲ့ဒါကသူကကြက်တဲ့ပုံတရံရဲ့တရုတ်တကံကိုပြောပြတာနော်တရုတ်တကံပြောပြတာဥပမာဇရာသဘောဇရာဆိုတာအိုခြင်းသဘောအိုခြင်းသဘောဆိုတာသပင်ဖြူတာကြီးတွေသွားကြတာကအိုတာပြောတာမဟုတ်ဘူးအိုခြင်းရဲ့လက္ခဏာအမှတ်သားနော် ဖြူသပင်ဖြူတာသွားကြိုးတာခါခိုင်းတာကအိုတာမဟုတ်ဘူးအိုတတ်တာကသဘောတရားပရမတ်သဘောလိုပဲနော်အိုခြင်းကြောင့်ဖြစ်လာတဲ့သပင်ဖြူတာမျက်စိမုံတာသွားကြိုးတာခါခိုင်းတာကဇရာရဲ့လက္ခဏာသဘောဒါကြောင့်မလို့အဲလူကိုကြည့်လိုက်လို့ဟာသပင်တွေဖြူနေပြီသွားတွေကျိုးနေပြီခါတွေကိုက်နေပြီဆိုအော်ဒီလူကြီးအိုပြီပဲလို့အဲ့ဒီသင်္ကေတနဲ့မှတ်ထားတာနော်ခါကိုက်တဲ့လူတွင်ဒီလူကြီးအိုပြီဘာဖြစ်လို့လဲခါတွေကိုက်နေပြီလေဒါကိုမှတ်ထားတာ哦ဒါကြောင့်မလို့အိုတာက နော်မြင်လို့မရဘူး။အိုချင်းကြောင့်ဖြစ်လာတဲ့ဒီအဆိုင်ခဲကြီးတွေကတော့မြင်လို့ရတယ်။အသားတွေကြမယ်၊အိုမယ်၊တွန့်မယ်၊လိမ့်မယ်၊စပင်းဖြူမယ်၊သွားကျုပ်မယ်၊မျက်စိမုံမယ်။ဒါကလက္ခဏာ။သူ့ကိုမှတ်ကြောင်းလက္ခဏာ။ဒါကြောင့်နော်အိုချင်းမှာမျက်စိနဲ့မြင်လို့မရတဲ့အတွက်အိုချင်းသဘော။ဘာလဲလဲ။အိုချင်းသဘောပါဗျာ။အဲ့ဒီလိုပဲအခုတေဇောမှာလဲပူတတ်တဲ့သဘော။ကြစ်စေတတ်တဲ့သဘော။ဒါတော့တေဇောမှာကြစ်စေတတ်တဲ့တတ္တိရှိတယ်။အဲ့ဒီတတ္တိကိုသဘောဓာတ်ဓာတ်ကမြင်လို့မရဘူး။ မြင်လို့ရတာကမီးဒါတော့မြင်လို့ရတဲ့မီးကြီးကိုတေဇောအစစ်မဟုတ်ဘူးဒါကြီးမြင်လို့တာမြင်လို့ရတာကြီးကိုတေဇောအစစ်ဆိုလို့ရှိရင်ပြီးရောဘောပရမတ်နဲ့လွဲကုန်မှာပေါ့ဒါကြောင့်မလို့ तू ကအာယုံပြုတဲ့အခါမှာလူတွေကဘယ်မှာသွားသွားတင်နေလဲဆိုအဲ့ဒီမျက်စိနဲ့မြင်လို့ရတဲ့ဒီမီးကြီးမှာသွားသွားပြီးတော့တေဇောလို့တင်နေတာတကယ်တော့တေဇောဆိုတာအငွေ့တက်အငွေ့တက်ဆိုတာမျက်စိနဲ့မြင်လို့ရလားမရပါဗျာမရဘူးနော်ပရမတ်ကိုရောက်ဘယ်တော့မှမရအောင်ဒါတော့မြင်လို့ရလို့ရှိရင်ဘာဖြစ်သွားပြီလဲ ပညာဖြစ်သွားပါပြီပညာဖြစ်သွားပြီဒါကြောင့်ဒီဒီပူနေတဲ့သဘောကြီးကို နော်ဒီမီးလိုမီးကြီးပူနေတဲ့သဘောကို तू ကတေဇောလို့ပြောတာကမျက်လုံးနဲ့မြင်နေရတော့ဒီချက်စေတတ်တဲ့တတ္တိကဒီအပူမီးထဲမှာရှိနေတာဒါကြောင့်မလို့သူ့ကိုတေဇောလို့ပရိယေဆိုတာကတက်ရိုက်မဟုတ်ဘူးစင်တူယိုးမခေါ်ထားတာနော်ပရိယေဆိုတာကဒီနေရာမှာအကြောင်းပရိယေဆိုတာသူနဲ့သူကိုဩအတူတူလိုမျိုးသဘောထားပြီးတော့ခေါ်တာတကယ်အစ်စ်တော့မဟုတ်ဘူးနော်ဒါကြောင့်မလို့ ဒီရင့်ပြီးတော့ကြစ်စေတတ်တဲ့သဘောကဘယ်လိုသိမလဲဆိုတော့ရင့်ကြစ်လာသောအယောင်အသွေးအနေအထားကိုမြင်တဲ့အခါကျတော့ဩဒါဟာကြစ်နေပြီပဲရင့်နေပြီပဲမာလာပြီပဲလို့သိတာသိတဲ့အခါကျတော့ဒီမိရဲ့နော်အပူပေးမှုကြောင့်မလို့ရင့်ကြစ်စေတတ်တဲ့တတ္တိကြောင့်အုတ်ကတဖြည်းဖြည်းနဲ့မာပြီးရင့်ပြီးတော့အယောင်တွေနီးလာတယ်ဒါကိုကြည့်ပြီးတော့ကြက်ပြီဟဲ့ရင့်ပြီဟဲ့မာပြီဟဲ့လို့ပြောရတာနော်ဒါပေမဲ့ ကြစ်စေတတ်တဲ့တတ္တိကလေးကြတော့ကံလို့ကြည့်လို့ရရလားမရပါဗျာအယောင်ရောရှိလို့ရလားမရှိပါဗျာမရှိဘူးအယောင်လည်းမရှိဘူးခံလို့လည်းမရဘူးဒါတော့အဲ့ဒီတတ္တိကြောင့်မလို့ရင့်မာပြီးနီလာတာကဒါကသူ့ရဲ့တတ္တိရဲ့ဟိုအထက်မှာဘလောက်ထိပါသွားပြီလဲလို့ပြောတာနော်ရင့်ကြအားတွေဘလောက်ထိများသွားပြီလဲလို့ပြောပြတာဒါကြောင့်မလို့ပရမတ်ဒေဇောမှာနော်ဒီလိုကန်လို့တွေ့လို့မရဘူးမြင်းနေရတဲ့မိကအပူအပူဓာတ်ထက်မှာ ရှစ်စေတတ်တဲ့တတ္တိကိန်းလို့သာသူ့ကိုတေဇောလို့ခေါ်တာတကယ်တေဇောပရမတ်မှာကနော်အယောင်အဆင်းမရှိဘူးသို့တော်လဲနော်ပူတဲ့ရင့်ကျစ်စေတတ်တဲ့တတ္တိကဒီမီးထဲမှာကိန်းလို့သူ့ကိုတေဇောလို့ပဲခေါ်လဲရတာအစစ်တော့မဟုတ်ဘူးနော်ဒါတော့အစစ်ကိုတော့ဘာနေပဲနားလည်မလဲဉာဏ်နဲ့ပဲညာနဲ့နားလဲအဲပရမတ်တေဇောဒါဒီဒီဖြစ်စေတတ်တဲ့တတ္တိရှိလို့ဒါကြက်တာရေနော်အဲ့ဒီတတ္တိတာမရှိရင်ဒီဥခကြီးမကြက်လာနိုင်ဘူးနီးမလာနိုင်ဘူးလို့ ဉာဏ်လေးနဲ့သဘောပေါက်လိုက်ရတာဒါတော့ဒါကအပူတေဇောအေးတေဇောဆိုတာကြတော့လည်းရှိတယ်လေနော်အသားတွေနော်အေးအေးထဲမှာစိန်လို့ရှိရင်တချို့ဆိုရင်ဟိုးနှစ်ပေါင်းတစ်တောင်းကျော်ကဆွစ်ဇာလန်တို့ဂျာမနီတို့ထင်အဲ့ဒီဘက်မှာရေခဲတောင်ကြီးထဲမှာရေခဲတောင်ကြီးကိုယ်အဲ့ပြီးတော့မှသူတို့ရှေးတုန်းကလူသားတွေပေါ့နော်ဟိုတခါတည်းဟိုကြောက်ခက်လောက်ကလူအဲ့ရေခဲပြင်းကြီးအကွဲကြီးတဲ့ကိုကြာပြီးတော့မှနော်သေးလို့နောက်ပိုင်းရေခဲတောင်ကြီးပြိုပြိုပြီးတော့မှဟောပေါ်လာတယ်နှစ်ပေါင်းတောင်းကျော်နေပြီ အသားမာတော့မယ်ဘာမှပုတ်မသွားဘူးလူကောင်အတိုင်းပဲဒါတော့အဲ့ဒါကိုပုတ်သွင်းမသွားအောင်ဒါဒီကအခုဒီရေခဲတွေကနေဖုံးပြီးတော့သူ့မာအောင်ကြက်အောင်လှုပ်ထားတာမဟုတ်လားမှန်ပါဗျာအဲကြာရင်ကြောက်ဖြစ်မှာဒါကြောက်ဖြစ်လောက်အောင်မမကြသေးလို့ကြာရင်ဒါကြောက်ဖြစ်သွားမှာကြောက်ဖြစ်သွားမှာနော်ဒါဟိုခုကနှစ်ကမပြေးသေးလို့နှုတ်နေသေးလို့နှစ်ပေါင်းတောင်းကျော်လေးဆိုတာဒါနဲသေးတယ်ဒါတော့နှစ်ပေါင်းတစ်ခါတည်းဒီ တန်းချီပြီးတော့နေလာခဲ့တဲ့ကြတော့ရှေးတုန်းကသစ်ပင်ကြီးတွေမြေကြီးတွေမြုပ်နေတယ်ဒီတိုင်းမြုပ်သွားတယ်အေးတန်နေသူကဘာဖြစ်လာလဲဆိုတော့မာတောင့်ပြီးတော့အင်ဂျင်ကြောက်ဆိုပြီးတော့ဒါကြီးတွေနော်တချို့ချောင်းတွေထဲမှာပေါ်လာတယ်လေရေတိုက်စားတော့ဒါတော့အဲ့ဒါတွေဟာအေးဓာတ်ကြောင့်လည်းပဲမာကြောနိုင်တယ်ကြစ်ကြစ်စေတတ်တဲ့တတ္တိတွေရှိတယ်ဆိုပြီးတော့ဒါထောက်ဆပြောကြတာပေါ့လေအခြားအရာတွေတော့အများကြီးရှိပါသေးတယ်ထားပါတော့နော်ဒါတော့အေးဓာတ်မှာလည်း ယင့်စေတတ်သောတတ္တိရှိတယ်အဘုဒ္ဓမှာလည်းယင့်စေတတ်တဲ့တတ္တိရှိတယ်ယင့်ကျစ်စေတတ်တဲ့တတ္တိကိုတေဇောဓာတ်လို့ခေါ်ပါတယ်လို့အဲ့ဒါလောက်ပဲမှတ်ထားပါနော်နောက်တစ်ခုအဲအချိန်ကတော့20တော့စီကဲ7မိနစ်လောက်ကလေးတော့ရပါသေးတယ်ကဲသွားလေဒါလေးပဲကြံတော့တယ်နော်ဝါယောဝါယောဓာတ်ဝါယောဓာတ်သည်ထောက်ကံပုံလှုပ်ရှားပုံ အမျိုးမျိုးရှိ၏ စိတ်တဆဝါယောတိသက်ရှိတတ္တဝါများမှာသာရှိ၏ဥဒုဇဝါယောတိသက်ရှိတက်မဲ့နှမျိုးလုံးမှာရှိ၏သက်ရှိတတ္တဝါများစိတ်တဆဝါယောထောက်ကံပုံမှာလမ်းလျှောက်သည့်အခါထိုင်သည့်အခါတို့၌မမတ်ထောင်နေခြင်းသည်စိတ်တဆဝါယောတတ်ကြောင့်ပင်လေးလံသောပစ္စည်းများကိုထမ်းသောအခါစိတ်တဆဝါယောဓာတ်၏ထောက်ကံမှုပင် လေဖြတ်နေသူများ၌ဥရုဇဝါယောဓကအာနေ၍မထောက်ကန်နိုင်၍မထနိုင် မလှုပ်ရှားနိုင်တက်မဲ့ဥရုဇဝါယောထောက်ပံ့ပုံမှာမော်တော်ကားပြီးများ လေထိုးထားသဖြင့်ဘီးပြမသွားပဲကားအလေးချိန်ဝန်ကိုထောက်ကန်ပေးထားသည်ကိုကြည်သောအဖြစ်ထင်ရှား၏ဟုတ်ပြီဝါယောဓကထောက်ကန်ပေးတယ်တွန်းကန်ပေးတယ် လှုပ်ရှားအောင်လုပ်ပေးတယ်ဒါအလုံးခဏခဏပြောတဲ့တည်ပြီးသားပဲဒါတော့စေတဇဝါယောစေတဇဆိုတာစိတ်ကြောင့်ဖြစ်သောဝါယောเนาะဒါတော့စိတ်ကြောင့်ဖြစ်တယ်ဆိုတော့ तू ကတက်ရှိတွေမှာပဲရှိတာเนาะတက်ရှိတရားဝါတွေမှာပဲစိတ်ကြောင့်ဖြစ်တဲ့ဝါယောရှိတာအခုဆိုခုနဦးဇင်းတို့ခုလက်တွေခြေတွေမြောက်နေတယ်ပြောနေတယ်ရွှေ့နေတယ်အာဟောမနဲ့နဲ့ဘာပဲလှုပ်လို့အဲ့ဒီလှုပ်ရှားမှုမှန်သမျှเนาะကိုကလှုပ်ချင်လို့လှော့ရတာဖြစ်တဲ့အတွက်စေတဇဝါယောခေါ်တယ် အဲဒါကြောင့်စိတ်ကြောင့်ဖြစ်သောဝါယောတတ္တတိကြောင့်မလို့ခြေတွေလက်တွေအင်္ကာတွေမြောက်လို့မလို့ရွှေ့လို့ကြွလို့ထလို့ရတယ်နော်ဥဒုဇဝါယောကြတော့ဥတုကြောင့်ဖြစ်တဲ့ဝါယောဓာတ်ဒါကတက်ရှိရောတက်မဲ့ရောနှမျိုးလုံးမှာရှိတယ်နော်ဒါကြောင့်ဒါလေးတော့ခွတ်မှတ်ပါစိတ်ဒိဇဝါယောကဘာမှာပဲရှိမလဲတက်ရှိတတ္တဝါတွေမှာပါရှိပါဗျာတက်ရှိတတ္တဝါမှာပဲနော်ဒါမှရှိတယ်ဒါတော့ဥဒုဇဝါယောကြတော့ သက်ရှိသက်မဲ့နှစ်မျိုးလုံးမှာရှိပါတယ်ဗျာအဲဥဒုဇဆိုတော့ဥဒုဇတက်ကဥဒုဇကဒီတ attva တွေမှာလည်းရှိတယ်အပြင်ဘက်သက်မဲ့တွေမှာလည်းရှိတယ်နှစ်ခုလုံးဒါတော့နည်းနည်းလေးအဲသူကတော့အပြောများတော့နည်းနည်းလောက်ပဲရှိတဲ့လောက်ပဲပြောတော့မယ်ဒါတော့သက်ရှိသတ္တဝါတွေမှာစိတ္တဇဝါရောထောက်ကံဘုံဆိုတာဦးဇင်းတို့အခုအများအားပြောနေတဲ့မတ်တက်သွားတာထိုင်တာထတာကုန်းတာကြွာတာခြီတာမတာအဲ့ဒါတွေအကုန်လုံးကဒီစိတ္တဇဝါရောကြောင့်မလို့တနည်း ငါဒါလေးမမယ်ငါကြွမယ်ငါထမယ်ငါထိုင်မယ်ငါကုန်းမယ်ငါမမရမယ်ဟဲ့ဆိုတော့စိတ်ကြောင့်မလို့ခန္ဓာကိုယ်ကြီးကိုသူကမတ်အောင်နော်တောင်းတောင်းကြီးဖြစ်အောင်ကွေးလို့ရအောင်ကုန်းလို့ရအောင်မလို့ရအောင်ချလို့ရအောင်သူကအဲ့လိုလုပ်ပေးတာနော်ဒါတော့စိတ်ကြောင့်ဖြစ်သောဝါယောဓာတ်ဖြစ်လို့သူကိုစိတ်တစားဝါယောစိတ်တစားကစိတ်ကြောင့်ဖြစ်တာဝါယောဓာတ်ကလှုပ်ရှားပေးတာဒါကြောင့်စိတ်ကြောင့်ဖြစ်သောလှုပ်ရှားတွန်းကန်မှုနော်သူတို့နှစ်ခုကပေါင်းထားတာ စိတ်တစ္ဆကစိတ်ကြောင့်ဖြစ်သောဝါယော ကလှုပ်ရှားမှုစိတ်တစ္ဆဝါယောစိတ်ကြောင့်ဖြစ်တဲ့လှုပ်ရှားမှုနော်ဒါကသက်ရှိမှဖြစ်တာစိတ်စိတ်ရှိမှဖြစ်တဲ့အရာဒါတော့အဲ့ဒီမှာစိတ္တဇဝါယောတတ်တွေကသက်ရှိများမှာထင်ရှားတာကနော်ခုနစောစောပြောပြီးတဲ့အတိုင်းပဲဒီပစ္စည်းတစ်ခုခုမရမယ်ဆိုလို့ရှိရင်ကိုယ်စိတ်ကနေပြီးတော့ငါဒါတော့မရမယ်နော်ဒီမမဲ့ပစ္စည်းကိုကြည့်ပြီးတော့စိတ်ကပြင်မထားဘူးလားပြင်ပါတယ်ခင်ဗျာပြင်တယ်လေဥပမာမတ်တက်ရနေတယ်မတ်တက်ရနေတယ်ဆိုတော့ ကိုကချင်းတောင်းလေးပေါ့ပေါ့လေးဆွဲမယ်ဆိုတော့စိတ်ကိုအားဆိုင်စရာလို့လားမလိုပါဗျာမလိုဘူးဒါပေမဲ့လည်းပဲထားပါတော့အာအမေတွေဆိုလို့ရှိရင်ကလေးကလေးလေးမှမယ်ကလေးကတနေ့သားလောက်ဆိုတော့လေးမလာဘူးလားလေးလားလေးပါဗျာလေးတယ်ဆိုအဲ့တနေ့သားကလေးကိုချီလောက်အောင်ကွာနည်းနည်းပြင်လဲရတယ်မကြွလာအောင်လို့အဲ့ဒါတစ်ပဲနောက်တော့နော်ဒီကပေါင်ပေါင်30ဆိုင်ကိုမရတော့မယ်ကဲပေါင်30ဆိုင်ကိုမရတော့မယ်ဆိုတော့ပို့ပြီးတော့မပြင်ရဘူးလားပြင်ရပါတယ်ဗျာအဲခါးတွေပါတယ် ဒူးတွေဘာတွေတောက်အောင်လုပ်ခါတွေဘာတွေတောက်အောင်လုပ်နော်လက်တွေဘာတွေပြင်းပြင်းပြီးခါကျမှဒီဆိုင်ကိုမရတာနော်အဲ့ဒီတော့အဲ့ဒီမှာဒီဒီ weight လေးလံမှုကိုမနိုင်အောင်မိမိစိတ်ကနေပြီးတော့ပြင်ရတယ်အတွင်းထဲကနော်ငါဘလောက်မှမမမဲ့အလေးချိန်ကြည့်ပြီးတော့မှပြင်ပေးတာပေါ်ပေါ်လေးမှရင်စိတ်ကပျော့ပျော့လေးပဲနည်းနည်းအလတ်စားဆိုရင်နည်းနည်းလေးတင်ပေးလိုက်ရတယ်အာတော်တော်လေးလေးရင်တော့တော်တော်တင်ပေးရတယ်ဟာဝိတ်မှသလိုဆိုတော့ပြင်အောင်အားတွေအောင်ကြာလာမလာတွေလုံအောင်နော်လက်တွေပါတွေခါအောင် ကန်အောင်ခြေထောက်တွေနဲ့ပြီးမှမာတာအဲ့ဒါပြင်ဆင်မှုပဲဒါကြောင့်စိတ်ကြောင့်ဖြစ်လာတဲ့အဲ့ဒီဝါရောတတ်တတ်တွေပိုးပိုးပြီးတောင့်တင်းလာတာထောက်ကန်ပေးလာတာအဲ့ဒါကြောင့်မလို့အလေးချိန်တွေကိုမာပေးနိုင်တာတဲ့နောက်ပြီးတော့တခါလေဖြတ်တဲ့သူတွေကြတော့ဥဒုဇဝါယောဥဒုကြောင့်ဖြစ်တဲ့ပထဝီအာဘောတေဇောဝါယောဆိုဥဒုကြောင့်ဖြစ်တဲ့ဓာတ်ကြီးလေးပါလည်းရှိတယ်ဒါကြောင့်ဥဒုကြောင့်ဖြစ်တဲ့ဓာတ်ကြီးလေးပါထဲမှာနော်လူတွေရဲ့တက်ရှိတွေရဲ့သရဝါတွေရဲ့တန်တန်နဲ့မှာဥဒုကြောင့်ဖြစ်တဲ့ဝါယောဓာတ်တတ္တိက နော်ညံ့လာပြီးဖောက်ပြန်လာပြီးအားနည်းလာပြီးဆိုရင်တော့တဲ့လူတွေကလှုပ်ရှားမှုထောက်ကမှုတွေမလုပ်နိုင်ကြဘူးတဲ့ဒါကြောင့်ဥဒုဇဝါယောဓာတ်တွေနဲရင်ခန္ဓာကိုယ်ကြီးကရွေ့လို့ရှားလို့ခက်တယ်ဒါကြောင့်လေပြတ်တဲ့သူတွေမှာကြည်အဲ့ဒါဥဒုဇဝါယောဓာတ်တွေဖောက်ပြန်ပြီးအားနည်းသွားတာပုံမှန်မဟုတ်တော့ဘူးဒါတော့လူစိတ်ကဘလောက်ကြီးပဲเนาะနော်လေဖြတ်နေတဲ့ဘက်ကိုမကြည့်ပါလားလို့ gain မလို့ရသေးလားမရပါဗျာမရဘူးစိတ်ကတော့ပို့နေငါမကျင်နေမလို့ဆိုရဘူးတဲ့ဒီမှာလက်ကျက်မြောက်လို့မရတော့ဘူးတဲ့ gain ဒါတော့စိတ်ကတော့ရှိတယ်စိတ်ကြောင့်ဖြစ်တဲ့ဝါရောအလုံးမလုံးတော့ဘူးနော်ဒီဒီဘာဖြစ်လို့အဲ့ဒီအစိတ်ပိုင်းမှာရှိနေတဲ့မမဲ့အစိတ်ပိုင်းမှာရှိနေတဲ့အစိတ်ပိုင်းရဲ့ထဲမှာပါဝင်နေသောဥဒုဇဝါယောဥဒုကြောင့်ဖြစ်တဲ့ဝါယောဓာတ်ကကြာနေတဲ့အတွက်ကြောင့်မလို့စိတ်ပင်ရှိတော့လဲဒီမြောက်ပေးမဲ့အပိုင်းကဥဒုဇဝါယောဓာတ်တွေကနော်ဖောက်ပြန်နေတယ်အားနေနေတယ်ကြာနေတယ်ပြည့်စည်နေတာဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီအပိုင်းကြီးကမလိုက်တော့ဘူးဒါကြောင့်မလို့လူတွေမှာမလို့ချလို့မရတာတဲ့ စစ်ကတော့ရှိတယ်လေဒါတော့ကောင်းပြီအဲ့ဒါဟာတက်ရှိမှာတက်ရှိများမှာတော့နော်ဥဒုဇဓာတ်ဥဒုဇဝါယောကတက်ရှိမှာရောတက်မဲ့မှာရောနှစ်ခုလုံးရှိတယ်လို့ပြောတာနော်တက်ရှိမှာကလည်းဥဒုဇဝါယောရှိတယ်တက်မဲ့များမှာကြတော့ဥဒုဇဝါယောကလွယ်လွယ်လေးပဲလေကားတွေလေထိုးလိုက်ဒီကားဘိန်းထဲမှာရှိတဲ့လေကနေပြီးတော့မှနော်ဒီကားကြီးရဲ့ weight တစ်ခုလုံးဝင်နေအကုန်လုံးထောက်ကန်ပေးထားတာနော် ပြာမသွားဘူးထောက်ပံ့ပေးထားတာဒါတော့နော်ဒါက ပြင်ပတက်မဲ့တွေမှာရှိနေတဲ့ဥဒုဇဝါယောဓာတ်ရဲ့တွန့်ကန်မှုပဲတိုက်နေတဲ့လေတွေလည်းဒီတိုင်းပဲဒါပြင်ပနော်ဥဒုဇဝါယောလို့ခေါ်တယ်ဒါတွေအဲ့ဒါတွေကတော့နော်ဒီဥဒုဇဝါယောတွေရဲ့ထောက်ကံပုံတွန့်ကန်ပုံရွေ့ရှားပုံတွေပဲဒါတော့ဒီတက်ပင်တွေမှာလေတိုက်လို့တက်ပင်ကြီးလှုပ်တယ်မလားမှန်ပါဗျာတက်ပင်လှုပ်ထားလားလေလှုပ်ထားလား လေရလှုပ်တာပါဗျာလှုပ်ရှားမှုကလေပါဗျာလှုပ်ရှားဟုတ်တယ်တက်ပင်ကမလှုပ်နိုင်ဘူးတက်ပင်ကဘာမှလှုပ်အောင်မလှုပ်တတ်ဘူးတက်ပင်မှာလှုပ်အောင်လှုပ်နိုင်တဲ့ဗျာပါဒစွမ်းအတုမှမရှိဘူးဒါတော့တကယ်လှုပ်နေတာအဲ့ဒီတိုက်နေတာအဲ့ဒါလေတွေဒါပေမဲ့ခက်တာလေမြင်လို့ရလားမမြင်ရပါဗျာမမြင်ရဘူးဒါတော့လေရှိမှန်းတော့သိတယ်ဒါတော့လှုပ်နေတဲ့တစ်ပင်ကိုကြည့်ပြီးတော့ဟာအပြင်ဘက်မှာဘာတွေဖြစ်နေလဲလေတိုက်နေတယ်အဲတဆင့်ကန်သိရတာတကယ်တမ်းကတစ်ပင်ကမလှုပ်နိုင်ဘူးလှုပ်တာလေကလှုပ်တာ နော်ဒါတော့အပြင်ဘက်မှာရှိနေတဲ့ဝါရွဲတက်တည်တဲ့အဲ့ဒီလိုမျိုးဒါတော့ကောင်းပြီမိမိတို့ရဲ့နော်ဒီတရားထုတ်တဲ့ခါတွေမှာဒီဝါရွဲတက်တည်တွေကတော့ညကြမှာနော်ညပြောတဲ့ခါကြမှာထပ်ပြောပါအောင်မယ်အခုတော့အခြေခံအဲ့ဒါလေးနဲ့ထားပါအဲ့ဒါလောက်အခြေခံသဘောတည်ရင်ဒါဩဒါတွေကဒါတွေကြောင့်မလို့ငါတို့အသက်ရှိတဲ့ဝါဖြစ်ပြီးတော့ကိုကိုကိုငါပဲသူပဲယောက်ျားမိန်းမပဲရေလို့အဲ့ဒီမှာတက်ကရလာတာတကယ်တမ်းကြတော့နော်ဒါတွေဆွတ်နှုတ်လိုက်ပါရှိဘူးဘာမှမရှိဘူးနော်ရှိတယ်လို့ထင်တာတွေဘာမှမရှိတော့ဖြစ်သွားလိမ့်မယ် ဒါကြောင့်မလို့အဲ့ဒါဟာဘာလို့ထားလဲဆိုရင်အတ္တကိုဆွဲနှုတ်ပြီးတော့တုံညတဖြစ်အောင်ရှုတယ်လို့ခေါ်တယ်ဘာဖြစ်အောင်ရှုတာလဲတုံညတဖြစ်အောင်တုံညတဆိုတာအတ္တစိတ်သုံးသွားတာအတ္တစိတ်သုံးသွားတာအတ္တရဲ့အမာခံအတ္တရှိတယ်လို့ထင်တဲ့အမာခံတွေကသူ့တတ်နဲ့သူ့သဘောပဲတွေ့ပြီးတော့အတ္တလို့မရှိတော့ဘူးအဲ့ဒါကြောင့်ဩအတ္တမရှိဘူးဆိုရင်ဘာဖြစ်သွားပြီလဲအနတ္တပါဗျာအဲအနတ္တအဲ့ဒါအနတ္တဆက်ရင်ပြီးပြီတက္ကရာပြုတ်ပြီလို့ပြောတာ ။ gain ဒီနေ့တော့ဓာကြီးလေးပါဒီလောက်နေပဲအချင်းချုပ်ထားကြပါအောင်ဆိုဗျာသာဓုခေါ်ကြဆိုနော်။သာဓုသာဓုသာဓုသာဓု